သာသနာတော်သိက္ခာရဲ့2555ခုနှစ်ဇူရောဟာကောဇာသိက္ခာရဲ့1383ခုနှစ်ဘုရုကေမန်တလွေလရာတိတကူလာပြေကျော်10ရက်မဟာသင်္ကြံအတက်နေယနေ့ဆွေမင်းဝန်သာသနာရိတ်တာတို့ဓမ္မတဝနာကုသိုလ်ဒူလာရောက်စီပူကြတဲ့ဓမ္မမာမက တရားလူလာကြတဲ့ယောဂီသူတော်စင်များကိုဘုန်းကြီးဓမ္မဒါနတရားအလူပေးလူမှာကတော့သူတော်ကောင်းလက္ခဏာတရားတော်ပါတရားတော်နေဘုန်းကြီးတို့ရှင်မေဝန်ဓမ္မမိသားစုများကိုတကယ်တရိယာသူတော်ကောင်းကြီးမဖြစ်သေးတောင်မှ သူတော်ကောင်းလက္ခဏာနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်ကြီးအလုံးဖြစ်စေခြင်းနဲ့ဒီတော့သူတော်ကောင်းလက္ခဏာနဲ့ပြည့်စုံတဲ့အလုံးရှင်မင်းဝဓမ္မမိသားစုတွေဖြစ်စေခြင်းတော့သူတော်ကောင်းလက္ခဏာဆိုတာဘာလဲဆိုတာသိထားဖို့မလိုအပ်ဘူးလားသိထားဖို့လိုအပ်တယ်ဒါကြောင့်ဘုန်းကြီးတို့ရှင်မင်းဝဓမ္မမိသားစုများကိုဘုန်းကြီးက သူတော်ကောင်းလက္ခဏာတရားတော်ဖြင့်ဓမ္မဒါနတရားအတူပေးလူမှာပါဒီတော့သူတော်ကောင်းလက္ခဏာဆိုတာကဣဒံဘိခဝေပန္တိတောသူစိန်တိတံစိန်တိသဟောတိသူပါတိတံပါတိသဟောတိသူကတံကမ္မကာရိသဟောတိေကဝေယဟန်တော်များအိုจิตသားတို့ပဏိတော်ပညာရှိတော်သူသည် ဣဒာဤလောက၌သူစိန်တိတံစိန်တိကောင်းသောကြံစီကိုကြံစီလေးရှိသည်သုဘတိတာဘာတိကောင်းတဲ့စကားကို ပြောဆိုလေးရှိသည်ဒုက္ကတကမ္မကာရီကောင်းသောအမှုကို ပြုလုပ်လေးရှိသည်ဟောတိဖြစ်၏သူတော်ကောင်းဖြစ်တဲ့ပုဂ္ဂိုလ်ဟာ ကောင်းတဲ့အကြံကိုပဲကြံတယ်။ဘာကြံကိုကြံလဲ။ကောင်းတဲ့အကြံဆိုတာဒါနကောင်းမှုတွေပြုမဲ့သီလတွေစောင့်မဲ့ဘာဝနာတွေပွားမဲ့သူတော်ဘာတွေကိုမိမိကူညီနိုင်တယ်များကူညီမယ်။ဒါသူတော်ကောင်းတို့ရဲ့စိတ်အကြံစီဘုသူကြံစီလဲ။ စေသူတော်ကောင်းတွေကြံစည်ပြီဆိုရင် ကောင်းတဲ့အကြံကိုသာကြံစည်တယ်သူဘာတိတံဘာတိကောင်းတဲ့စကားကိုသာပြောဆိုလိရှိသည်ဟောတိဖြစ်၏ပြောတဲ့စကားကလည်းပဲကောင်းတဲ့စကားတနည်းပြောရရင်အပြစ်ကင်းတဲ့စကားဘာစကားလဲ အပြည့်ကင်းတဲ့စကားကိုသာပြောတယ်မဟုတ်မမှန်တဲ့စကားကြီးမပြောဘူးမဟုတ်မမှန်တဲ့စကားကြီးမပြောဘူးဂုံးတိုက်တဲ့စကားကြီးမပြောဘူးကျန်ထန်တဲ့စကားတွေမပြောဘူးအနှစ်သာရမရှိတဲ့စကားတွေမပြောဘူးသူတော်ဘာတွေထိခိုက်နင်နာစေနိုင်တဲ့စကားတွေသူတော်ဘာတွေဂုံတိတ်ခါကြစေနိုင်တဲ့စကားတွေ သူတော်ကောင်းဖြစ်တဲ့ပုဂ္ဂိုလ်ပြောပါမလားတကယ်လို့အဲ့ဒီလိုသူတော်မရဲ့အကြောင်းအရာတွေကိုတခါရင်မင်းရဲ့စိတ်ရပြောနေပြီဆိုရင်အဲ့ဒီပုဂ္ဂိုလ်သူတော်ကောင်းလက္ခဏာနဲ့ပြည့်စုံပါမလားဒါကြောင့်သူပါတိတာဗာတိကောင်းတဲ့စကားကိုသာပြောဆိုလိရှိသည် ဒုက္ကတာကမ္မကာရီကောင်းတဲ့အပြုမှုကိုသာပြုလုပ်လေရှိသည်ဒီနေ့ပြုလုပ်တဲ့အပြုမှုတွေဟာလည်းပဲကောင်းတဲ့အပြုအမူတဲ့ဒါနကောင်းမှုတွေမိမိစွန့်နိုင်သမျှပြုမယ်သီလကောင်းမှုတွေစွန့်နိုင်သမျှဆောင်ထိမယ်ဘာဝနာကမ္မဋ္ဌာန်းတရားတွေစွန့်နိုင်သမျှပွားများအားထုတ်မယ် ဘုရားဝေယဝတ္တကြောင်းဝေယဝတ္တသံဃဝေယဝတ္တတွေစွန့်နိုင်တယ်မြမိမိပြုလုပ်မယ်ရရေးရွာရေးကိစ္စတွေကိုလည်းပဲမိမိစွန့်နိုင်တယ်မြသူတစ်ပါးရဲ့ကောင်းကျိုးတွေကိုမိမိစွန့်နိုင်တယ်မြပြုလုပ်မယ်အဲဒီလိုကောင်းတဲ့အပြုအမူကို ပြုမူနေတဲ့ပုဂ္ဂိုလ်ဟာသူတော်ကောင်းလားသူယုံမှန်လားသူတော်ကောင်းရဲ့ကိုပြုနှုတ်ပြော စိတ်မနောပါကောင်းတာကြံပြုသူများဟုမှတ်ရှုတိလေပါကောင်းတဲ့အကြံကြံနဲ့ကောင်းတဲ့အပြောကိုပြောတယ်ကောင်းတဲ့အပြုမူကိုပြုမူတယ်ဆိုရင်ဒီပုဂ္ဂိုလ်သူတော်ကောင်းနေတဲ့သူတော်ကောင်းလက္ခဏာနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်နဲ့ဆိုကြည့်လိုက်ရအောင်ကိုပြုနှုတ်ပြောစိတ်မနောပါကောင်းတာကြံပြု သူမြတ်ဟုမရှုသိလေပါကိုပြုနှုတ်ပြောစိတ်မနှောပါကောင်းတာကြံပြုသူမြတ်ဟုမရှုသိလေပါဆုကြည်ပါကိုပြုနှုတ်ပြော စိတ်မနောပါကောင်းတာကြံပြုသူများဟုမှရှုသိလေပါကိုပြုနှုတ်ပြောစိတ်မနောပါကောင်းတာကြံပြုသူများဟုမှရှုသိလေပါဒီဒီလိုသူတော်ကောင်းဖြစ်တဲ့ပုဂ္ဂိုလ်ဟာကောင်းတယ်ကြံနေကြံနေကောင်းတယ်ပြောတယ်ပြောတယ် ကောင်းတဲ့အပြုမိုးတွေပြုမိုးရဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာသူတော်ကောင်းလက္ခဏာနဲ့ပြည့်စုံတယ်။ဒါနဲ့ပြည့်စုံတယ်။နောက်တစ်ခါသူတော်ကောင်းလက္ခဏာရင်းနဲ့ဆက်လို့ဘုရားရှင်ကိုတော်မြတ်ကြီးကယောဝေကတိညုကတဝေရီတိတော်ကလျာဏမိတ်တော်တဏ္ဍပတ္တိဟောတိဒုက္ခိတတ္တကိစ္စံကရောတိကိစ္စံ တထဝေတံတပုရိသံဝတံတိယောတိရောငကိုမူလဓခံရသဖြင့်ဘဝနောင်နှောင်းကောင်းတဲ့ကောင်းကိုလမ်းကြောင်းတည်ထွင်ခြင်းပညာရှင်သည်ဘုန်းကြီးတို့ဒီသတော်ကောင်းလက္ခဏာနဲ့ဆက်လို့ကျေးဇူးတော်ရှင်တောင်မြုပ်မဟာကန္နာယုံဆရာတော်ဘုရားကြီးဟာမကြမကြသူ့ရဲ့တပည့်တရားဓမ္မတွေကိုဟောကြားပေးတယ် သူတတိတရားဓမ္မတွေကိုအာလောသူတော်ကောင်းလက္ခဏာတွေနဲ့ပြည့်စုံခြင်းနဲ့သူတော်ကောင်းစိတ်ဓာတ်တွေမွေးမြူစေခြင်းနဲ့အဲ့ဒီလိုပဲဘုန်းကြီးတို့လည်းရှင်မင်းဟောတရားဓမ္မတွေရှင်မင်းဟောဓမ္မမိသားစုတွေသူတော်ကောင်းလက္ခဏာတွေနဲ့ပြည့်စုံခြင်းစေခြင်းနဲ့သူတော်ကောင်းတွေဖြစ်စေခြင်းနဲ့ဒါကြောင့်ယောဂီတော်ငကိုမူလတတ်ခံရတဲ့ဖြင့်ဘဝနောင်နှောင်းကောင်းတဲ့ကောင်းဖို့ လမ်းကောင်းတီထွေးခြင်းရှင်ပညာရှင်သည်ဝေစင်းစေဧကံအမှန်စိတ်သာရိုးဖြောင်းတော်အားဖြင့်ကတိညူသူတော်ဘာတို့ပြုထားအဖူးမြတ်ကျေးဇူးကိုအထူးရှိသည်၍သိလေရှိသည်၎င်းကတဝေရီသူများပြုအားကျေးဇူးရကိုတတ်သည်၍မှတ်သည်၍ဆက်လေရှိသည်၎င်းဟုတ်တော်အားဖြစ်၍ ကလျာဏမိတ်တော်မိကောင်းဖာကောင်းဆရာကောင်းနှင့်ဖော်ပေါင်းအတိမိကောင်းရှိသည်၎င်းဒနာပတိထိုမိကောင်းလည်းအသေးဆွေးမြအမြင်မကြစီကလိရှိသည်ဟောတိဖြစ်ပါသည်ဒုက္ခိတတံမိမိမျက်မှောက်ဒုက္ခရောက်သည်ဖြင့်ပန့်ထောင်မဲ့ဟုဆင်းရဲသောသူ၏ ကိစ္စသံဝနေရေသေဝပေးလျက်လုံကျွေးသမှုကိစ္စစုကိုသကိသံကရောတိကိုခြင်းသာနာတနာညာလျက်များစွာပုံသေးပြုစုတတ်ပေ၏တတဝိရဒုက္ခလောကုံအင်းစုံလင်းပေသည့်ပညာရှိအပေါင်းသူတော်ကောင်းကိုသဗ္ဗရိတံမြင့်တယ်မြင့်သည့်အကျင့်အလွန်ကောင်းသူတော်ကောင်းဟူ၍ ဝရတိဖယားသာသာပုဂ္ဂိုလ်များကလေးစားကြည်ဖြူချီးမွမ်းတော်မူလေတည်းဒီမှာဘုရားရှင်ကိုရောမြတ်ကြီးကသူတော်ကောင်း လက္ခဏာတွေဟောကြားထားတယ်။အဲဒီသူတော်ကောင်းလက္ခဏာတွေနဲ့ပြည့်စုံဖို့လိုတယ်တဲ့။ ဘုန်းကြီးတို့အရင်ရသူတော်ကောင်းနေကြသရတိလာတုဒ္ဒသာကဣရိဥဒ္ဒပပညာစသည်ဖြင့်သူတော်ကောင်းဥစ္စာခုနှစ်ဖြာပြည့်စုံနေဘုန်းကြီးတို့ရှင်မင်းတော်ဓမ္မမိသားစုများမှာအဲဒီလို အရိယာပုဂ္ဂိုလ်မဖြစ်သေးလို့အရိယာပုဂ္ဂိုလ်မှာပြည့်စုံရမယ်သူတော်ကောင်းဥစ္စာတွေမပြည့်စုံသေးရင်တောင်မှဒီသူတော်ကောင်းလက္ခဏာလေးနဲ့ပြည့်စုံနေပြီဆိုရင် လောကမှာသူတော်ကောင်းလို့မခေါ်တတ်ပေဘူးလားယောဒီတော်ငကိုမူလာတက္ခံရတဲ့ဖြင့်ဘဝနှောင်းနှောင်းကောင်းတဲ့ကောင်းဖို့လမ်းကြောင်းတည်တွင် ခြင်းပညာရှင်သည်ဘုန်းကြီးတို့ဒီမှာတက္ခံကောင်းဖို့လိုတယ်တဲ့သူတော်ကောင်းဖြစ်ဖို့ဆိုတာအဲဒီမှာသူတော်ကောင်းဖြစ်ဖို့တက္ခံလေးကောင်းဖို့လိုတယ် ဒီဓက္ခလေးဆိုတာကဘာလဲဆိုရင်ဘုရားတရားသံဃာယရဏသုံးပါးရဲ့ဂုဏ်ကိုယုံကြည်တဲ့ကြည်ညိုတဲ့အဲ့ဒီသရဓက္ခလေးတွေရှိဖို့လိုတယ်။နောက်ဆရာသမားမိဘဆရာသမားလူကြီးသူမများရဲ့အဆုံးအမနာခံတတ်တဲ့အဲ့ဒီမှာအလေးအကျင့်ဓက္ခံကောင်းလေးရှိဖို့လိုတယ် သူတော်ကောင်းတွေကိုမိမိတို့မိမိတဲ့အသက်ရွယ်ကြီးတဲ့ပုဂ္ဂိုလ်တွေယူသိရမယ်လေးစားရမယ်မိမိရဲ့ဆရာသမားကိုယူသိရမယ်လေးစားရမယ်မိမိရဲ့အနန္တကျေးဇူးရှင်များဖြစ်ကြတဲ့မိဘနှစ်ပါးကိုလည်းပဲအငြင်းတန်းယူသိလေးစားအဲဒီလိုဓက္ခံကောင်းလေးရှိလာဖို့လိုတယ်ဒီဓက္ခံကောင်းလေးရှိလာပြီဆိုရင်သူတော်ကောင်းလက္ခဏာနဲ့အထိုက်လျောက်ပြည့်စုံတာ ဒီဓာတ်ခံကောင်းလေးရှိလာပြီဆိုရင်မိမိရဲ့ဘဝကိုဒီဘဝထက်နောက်ဘဝကောင်းရမယ်အခုဒီနေ့ရဲ့ဒီဘဝအဆင့်အတန်းထက်နောက်ဘဝအဆင့်အတန်းငါမြင့်ကိုမြင့်ရမယ်ဆိုတော့ဒီဘဝတဲ့နောက်ဘဝအဆင့်တန်းမြင့်အောင်ဒီဘဝတဲ့နောက်ဘဝပို့ပြီးတော့ကောင်းအောင်ဆိုတော့ကောင်းတဲ့အလုပ်တွေမလုပ်ရပြီဘူးလား အဲဒီလိုကောင်းတဲ့အလုပ်တွေဒါနကောင်းမှုတွေသီလကောင်းမှုတွေဘာဝနာကောင်းမှုတွေဒါတွေပြုလုပ်ရဒါကြောင့်မို့မိမိရဲ့ဘဝကိုဒီမှာငကိုတက်ခံကောင်းလေးရှိလာတဲ့ပုဂ္ဂိုလ်ကတော့ဖြင့်မိမိရဲ့ဘဝယခုဘဝလေးရဲ့အခြေအနေကိုမိမိကမိမိကိုယ်တိုင်မိမိပြန်သုံးသပ်ကြည့်မိမိဒီကောင်းဖအကောင်းဆရာသမားကောင်းနဲ့တွေ့နေပြီဆိုတာအတိတ်ဘဝကကုသိုလ်ကံပါလို့လားမပါလို့လား အတိတ်ကမိမိပြုခဲ့တဲ့ကုသိုလ်ကံတွေကအခုမိကောင်းဖကောင်းဆရာသမားကောင်းထံမပို့လိုက်ဘူးလားအဲ့ဒါလေးကိုကိုပြန်ပြီးသုံးသပ်ကြည့်အဲ့ဒီသုံးသပ်ကြည့်ပြီးတော့နောင်ဖြစ်လာမဲ့ဘဝလေဒီတဲ့ကိုကောင်းရမယ်ဒီတဲ့ကိုဘဝမြင့်မြတ်သွားရမယ်အဲ့ဒီလိုဒီတဲ့ဘဝကောင်းအောင်ဒီတဲ့အဆင့်တန်းမြင့်အောင်ဆိုရင်မိမိတို့ကောင်းတဲ့ကုသိုလ်ကံတွေပြုဖို့ ဘုန်းကြီးတို့အမြဲမပြတ်ပြုလို့စီပူဖို့မလိုအပ်ဘူးလားအမြဲတမ်းကောင်းတဲ့ကံကြီးပြုရမှာဒါကြောင့်ရောတိတော်ငကိုမူလတခံရတဲ့ဖြင့်ဘဝနောင်နောင်ကောင်းတဲ့ကောင်းဖို့လမ်းကြောင်းတည်တွင် ရှင်ပညာရှင်သည်ဝေစင်စစ်ဧကံအမှန်စိတ်ဓာရိုးဖြောင်းသောအားဖြင့်အဲတော့စိတ်နေစိတ်ထားကလည်းပဲ ရိုးဖြောင်းဖို့တော့မလိုအပ်ဘူးလားစိတ်နေစိတ်ထားကလည်းရိုးရရင်ရိုးသားရရင်ဖြောင်းမှရတယ်ဘုန်းကြီးတို့စိတ်နေစိတ်ထားရိုးသားမှယုံကြည်မှုဆိုတာရနိုင်တယ်စိတ်ကရိုးသားတဲ့ပုဂ္ဂိုလ်ဖြောင့်မတ်တဲ့ပုဂ္ဂိုလ်ကိုယုံကြည်မှုဆိုတာရနိုင်တယ် ယုံကြည်မှုရဖို့ဆိုရင်ကိုယ့်ရဲ့အထက်ကကိုမိဘဖြစ်စေကိုဆရာသမားဖြစ်စေကိုလုပ်ငန်းရှင်ဖြစ်စေကိုရဲ့အထက်အရာရှိဖြစ်စေဒီပုဂ္ဂိုလ်တွေကမိမိကိုယုံကြည်ဖို့ဆိုရင်မိမိဘက်ကဘာဖြစ်ရမလဲရှုသားရမယ်ရှုသားရမယ်မိမိဟာမိမိရဲ့မိဘမိမိရဲ့ဆရာသမားမိမိရဲ့အထက်အရာရှိအဲဒီပုဂ္ဂိုလ်များကမိမိပေါ်မှာ ဘုန်းကြီးတို့ချီးမြှောက်ဖို့ဆိုရင်မိမိဘက်ကကြိုးစားဖို့မလိုအပ်ဘူးလားကြိုးစားဖို့လိုအပ်တယ်အဲဒီမှာယုံကြည်မှုရအောင်ယူသားပြရမိမိဘက်ကအာကိုတိုက်တဲ့ပုဂ္ဂိုလ်ဖြစ်အောင်မိမိဘက်ကကြိုးစားပြရဘာလို့ပြရမလဲမကြိုးစားဘဲနဲ့မိဘကရောဆရာသမားကရော နေရာထိုက်တန်တဲ့နေရာကောင်းနေထားပေးလို့ရပါမလားအထက်အထက်အရာရှိတွေကမကြိုးစားတဲ့ပုဂ္ဂိုလ်ကို ထိုက်တန်တဲ့နေရာတွေထားလို့ရပါမလားမရဘူးဒါကြောင့်မို့ဘုန်းကြီးတို့ယောဂီများကြိုးစားမှသာလျင်ဘုန်းကြီးတို့ဒီမှာချင်းရောက်ရအဲဒီမှာကြိုးစားတဲ့ပုဂ္ဂိုလ်မှသာအထက်အထက်ပုဂ္ဂိုလ်များကနေပြီးတော့ဒီပုဂ္ဂိုလ်ကိုချင်းရောက်ပြရတာ ဒါကြောင့်အခုဒီနေရာမှာလည်းပဲဝေစေစေဧကအမှန်စိတ်ထားရိုးဖြောင်းတော်အားဖြင့်သူတော်ကောင်းဖြစ်တူတဲ့ပုဂ္ဂိုလ်ဟာစိတ်နေစိတ်ထားကောက်ကွေလို့ရပါမလားစိတ်ထားကောက်ကွေလို့မရဘူးအဲတော့စိတ်ထားဖြောင်းမှရမယ်မဖြောင်းရင်ဖြောင်းအောင်ကြိုးစားရစိတ်ထားဖြောင်းအောင်ကြိုးစားရမိမိစိတ်ထားတွေမကောင်းမှန်းသိရင်ကောင်းအောင် ပြန်ပြီးတော့မလုပ်ရမလဲပြုပြင်ရစိတ်ထားတွေပြုပြင်ရဆရာသမားကောင်းတွေထံကအဆုံးအမတွေနာယူရမယ်အဓိကကတော့ဘုန်းကြီးတို့စိတ်ထားဖြောင့်မှုဆိုတာကမာယာပါဖိယကင်းရမယ်ဘာကင်းရမလဲမာယာတာတိယကင်းရမယ်တဲ့ဒီနှစ်ပုဂ္ဂိုလ်တွဲပြီးပြောနေတာတကယ်တော့တပုတ်စီပဲ။ မာယာဆိုတာကမိမိရှိနေတဲ့အဖြစ်တွေကို ဖုံးကွယ်ထားတာကိုမာယာလို့ခေါ်တယ်။မိမိရှိနေတဲ့အဖြစ်တွေကိုဖုံးကွယ်ထားတာကိုဘာလို့ခေါ်လဲ။ဒီသာထေးရဆိုတာကမိမိမှာမရှိတဲ့ဂုဏ်လေးကိုလူတွေအထင်ကြီးအောင်ဟိဟန်သုံးနေတာကိုသာထေးရမိမိမှာမရှိတဲ့ဂုဏ်လေးလူထင်ကြီးအောင် လူထင်ကြည့်အောင်မိမိမှာမရှိတာလေးကိုအရှိလုံးပြီးတော့လေလူထင်ကြည့်အောင်ပြောဆိုနေတာဟိဟန်နေသုံးနေတာအဲ့ဒါကိုပါထေရခေါ်တယ်။အဲတော့မိမိရဲ့အပြစ်တွေကိုဖုံးလန်းထားတာလူမသိအောင်ဖုံးထားတာကိုမာယာမိမိမှာမရှိတဲ့အပြစ်တွေမိမိမှာမရှိတဲ့ဂုဏ်သိက္ခာတွေကိုလူတွေအထင်ကြီးလာအောင်ရှင်းဟန်ဆောင်ပြီးတော့ဟိဟန်သုံးနေတာကပါထေရဒါကြောင့်မာယာပြစ်ဖုံးဟိဟန်သုံး ပေါ်ထုံးပါထေရမာယာပြစ်ဖုံးနဲ့မှတ်တာဟိဟံသုံးနဲ့ခေါ်ထုံးပါထေရကဲဆိုကြည့်အောင်မာယာပြစ်ဖုံးဟိဟံသုံးခေါ်ထုံးပါထေရမာယာပြစ်ဖုံးဟိဟံသုံးခေါ်ထုံးပါထေရဒီတော့ဘုန်းကြီးတို့ယောဂီများစိတ်ထားဖြောင့်မတ်ဖို့ဆိုတာ အဲ့ဒီမာယာတာထေးရဘာလို့ရမလဲဒီကင်းရမယ်ဒီပုဂ္ဂိုလ်ဟာဒါကြောင့်ဝေစင်စေဧကမှန်စိတ်ဓာရိုးပြောင်းသောအပြင်ကတိညုသူတပါတို့ပြုထံအဖူးမြတ်ကျေးဇူးကိုအထူးရှိသည်၍သိလေရှိသည်၎င်းဘုမိပေါ်မှာပြုထားတဲ့ကျေးဇူးတွေသူတပါပြုထားတဲ့ကျေးဇူးတွေကိုမိမိ သိဖို့လိုတယ်။ဘာဖြစ်ဖို့လိုလဲ။သိဖို့လိုတယ်။တကယ်တော့ဖြင့်ဘုန်းကြီးတို့ဗုဒ္ဓဘာသာဝင်အားလုံးတို့ရဲ့ကျေးဇူးရှင်ဟာဘုရားပဲ။ဗုဒ္ဓဘာသာဝင်အားလုံးရဲ့ကျေးဇူးရှင်ဟာဘုသူလဲ။ဘုရားပဲ။မြတ်စွာဘုရားဟာမိမိတို့ကိုဒါကုတုပဲဒါအကုတုပဲဒါကအပြစ်ရှိတဲ့အလုပ်ပဲဒါအပြစ်မရှိတဲ့အလုပ်ပဲ။ မြတ်စွာဘုရားဟောကြားပေးလို့သာမိမိတို့သိတာတကယ်လို့သာမြတ်စွာဘုရားမပွင့်လို့မြတ်စွာဘုရားရှင်သာမဟောခဲ့ရင်မိမိတို့ဒါကုသိုလ်ပဲဒါအကုသိုလ်ပဲခွဲခြားသိပါမလားဒါအပြစ်ရှိတဲ့အလုပ်ပဲဒါအပြစ်မရှိတဲ့အလုပ်ပဲလို့ခွဲခြားပြီးသိပါမလားအခုအဲ့လိုသိလာတဲ့အခါကျတော့ဩဒါကတော့အပြစ်ဖြစ်နေတယ်ဒါလူကြီးသူမတွေမိဘဆရာသမားတွေပြန်လာမပြောကောင်းဘူး လူကြီးသူမတွေကိုပြန်လည်ပြောမိရင်ငါမှအပြစ်ဖြစ်လိမ့်မယ်။ဟောတန်တဲ့ဝါရဲ့အသက်ကိုသတ်မိတတ်လို့ရှိရင်ငါအပြစ်ဖြစ်လိမ့်မယ်။သူတော်ဘာရဲ့ဥစ္စာခိုးလို့ရှိရင်အပြစ်ဖြစ်လိမ့်မယ်။သူတန်းအိမ်ယာတွေမှားမိလို့ရှိရင်ငါမှအပြစ်တွေဖြစ်လိမ့်မယ်။ဒါဘုရားဟောလို့ပြရတာဘုရားပွင့်လာလို့ဟောဒီလိုမိမိပိုင်ဆိုင်တဲ့ပစ္စည်းဝတ္ထုလေးကိုသူတော်ဘာကိုပေးမယ်၊စွန့်မယ်၊ကမ်းမယ်၊စွန့်ကျင်းမယ်၊လှူဒန်းမယ်ဆိုရင်အော်ဒါကုသိုလ်ဖြစ်ပါလား။ အဲဒီလိုဒါကကုသိုလ်ပဲဒါကအကုသိုလ်ပဲဒါကအပြစ်ပဲဒါကအပြစ်မရှိဘူးပဲဆိုတာကိုခွဲခြားပြီးသိတာဘုရားပွင့်လို့ဒါကြောင့်ဘုရားဟာကျေးဇူးမရှိဘူးလားဒါကြောင့်ဘုရားရှင်တော်မပွင့်ပေါ်လျင်လူတော်အများစိတ်ကောင်းထားလင်ဤကကုသိုလ်အကုသိုလ်နှင့်ထိုထိုပုံဘဝမတိယများလားအပြစ်တွေမိမိတို့မှာဒါကုသိုလ်အကုသိုလ်လို့မသိဘူးဆိုရင်ကတော့ဖြင့်အပြစ်တွေကြီးတွေဖြစ်နေမှာလေ အခုကုသိုလ်ရဲ့အကုသိုလ်ရဲ့သိလာတဲ့အခါကျတော့ဩငါတို့သိဉာဏ်ပိတ်ရဲ့ကလေးကြောင်းပိတ်နေတဲ့အချိန်လုပ်ငန်းတွေပိတ်နေတဲ့အချိန်ငါတို့အတွက်ကုသိုလ်ကောင်းမှုလေးပြုအောင်မှပဲဟောကိုသိလာတဲ့အတွက်ကြောင့်မို့ဒီမှာကောင်းတဲ့ကုသိုလ်အမှုလေးတွေပြုပြည့်သလားမပြုပြည့်ဘူးလားအခုသီလတွေဆောက်တည်ဖြစ်တယ်ခုနှစ်ရက်တိုင်းတိုင်းသီလတွေဆောက်တည်ဖြစ်တယ်ကိုယ်ရက်တိုင်းတိုင်းသီလတွေဆောက်တည်ဖြစ်တယ်ဆယ်ရက်တိုင်းတိုင်းသီလတွေစင်ကြင်အောင်ဆောင်တင်ဖြစ်တယ် ကိုဝိပဿနာဘာဝနာတရားတွေကိုလေးပဲတဲ့ချိန်နဲ့တပြင်းညီမြတ်စွာဘုရားဟောထားတဲ့အတွက်ကြောင့်မို့ခုသိလာလို့ရှင်းပြပွားများအားထုတ်ဖြစ်တယ်။မြတ်စွာဘုရားဟောထားတဲ့တရားတွေကိုခုပြန်လည်ပြီးတော့ဟောကြားပြီးလို့နာကြားခွင့်ရတယ်။ဓမ္မတာဝနာကုသိုလ်တွေဖြစ်တယ်။ဒါဘုရားပွင့်လို့လားမပွင့်လို့လား။ဒါကြောင့်ဘုရားရှင်တော်မပွင့်ပေါ်ရင်လူတော်အများစိတ်ကောင်းထားလဲ။ ဤကကုသိုလ်အကုသိုလ်နှင့် ထိုထိုပုံဘဝမတိကြများလားအပြစ်တွေဘုရားရှင်တော်ပွင့်ထွန်းပေါ်၍ဟောပေါ်ညွှန်ကြားမြတ်တရားကြောင့်ဤကကုသိုလ်အကုသိုလ်နှင့်ထိုထိုပုံဘဝတိကြရများလားကျေးဇူးတွေအခုလိုမိမိတို့ဒါနာကောင်းမှုတွေပြုသီလတွေဆောင်ဘာဝနာတွေပွားနေနိုင်တယ်ဆိုတာကဘုရားကျေးဇူးဘုသူကျေးဇူးလေ စေအဲ့ဒီကျေသူတရားတွေမြတ်စွာဘုရားရှင်ကိုမေ့ရမလားမမေ့ရဘူးလားနေ့စဉ်နေ့စဉ်မြတ်စွာဘုရားရဲ့ဂုဏ်တော်တွေကိုအာရုံပြုပြီးတော့နန်းတဲ့တစ်ချိန်နေ့တစ်ချိန်တတိယတိုင်းတတိယတိုင်းဘုရားဥချပြီးတော့မြတ်စွာဘုရားရှင်ရဲ့ဂုဏ်ကိုအာရုံပြုပြီးအယုသေးမပြုတ်တဲ့နေဘူးလားအခုဘုန်းကြီးတို့ဗုဒ္ဓဘာသာဝင်တွေကပြောနေရတာမနေ့တစ်ချိန်ညတစ်ချိန်နှစ်ချိန်ပဲမု슬င်တွေကတစ်နေ့ကို၅ချိန် ဘယ်နှကြိမ်ကြောတာခင်ဗျားတို့ကတနေ့နှစ်ကြိမ်တောင်မနေ့တွန်းနေရတာမနေ့တတိပေးနေရတာဟိုက၅ကြိမ်တောင်ကြောတယ်သူတို့ကလည်းသူတို့ဘုရားကိုကျေးဇူးရှိတာကိုသိတဲ့အတွက်ကြောင့်မို့သူတို့ဘုရားကိုကျေးဇူးဆက်နေတာကဲဘုန်းကြီးတို့ဗုဒ္ဓဘာသာဝင်တွေကလည်းပဲမြတ်စွာဘုရားရှင်ရဲ့ကျေးဇူးတွေငါတို့ဒီလောက်ရှိနေပါလားလို့သိရင်ကဲမေ့တယ်လားမမေ့တယ်မို့လား အမြဲတမ်းဘုရားရှင်ရဲ့ဂုဏ်တွေကိုအာယုံပြုပြီးတော့အမြဲတမ်းလက်ဥချီမိုးရှ िख ိုးပြီးတော့မနေသင့်လေဘူးလားကဲဒါလေးဆိုကြည့်မယ်ဘုရားရှင်တော်မပွင့်ပေါ်လျင်လူတော်အမြတ်စိတ်ကောင်းထားလေဤကကုသိုလ်အကုသိုလ်နှင့် ထိုထိုဂုံဘဝမတိကြညာလှအပြစ်တွေဘုရားမပွင့်လို့ကုသိုလ်အကုသိုလ်မသိရင်မိမိတို့ဟာအပြစ်တွေအများကြီးမဖြစ်နိုင်ဘူးလားအခုဘုရားပွင့်တဲ့အတွက်ကြောင့်မိမိတို့ကုသိုလ်တွေအများကြီးမပြုရဘူးလားဆိုဘုရားရှင်တော်ပွင့်ထွန်းပေါ်၍ ဟောပေါ်ညွန်ကြားမြတ်တရားကြောင့်ဒီကကုသိုလ်အကုသိုလ်နှင့်ထိုထိုဘုံဘဝတိကြရညာလှကျေစုတွေကောကုဘုရားရှင်ပွင့်လို့ဒါကုသိုလ်ဒါအကုသိုလ်ပဲလို့သိတဲ့အခါကျတော့ အကုသိုလ်အပြစ်တွေနည်းနိုင်တယ်များနည်းအောင်ကုသိုလ်ကြီးတွေပဲရနိုင်တယ်များရအောင်မိမိတို့ကြိုးစားပြီးတော့ဒါနသီလဘာဝနာကောင်းမှုတွေပြုနိုင်တယ်ဆိုတာဘုရားကျေးဇူးဘုသူကျေးဇူးလေဒီဒါကြောင့်မြတ်စွာဘုရားရှင်ကိုအမြဲတမ်းတတိယတိုင်းတတိယတိုင်းအနေအားဖြင့်လည်းဥရှင်မို့ရှိကိုဥချပြီးတော့ယုတိပြုနေရမယ်ဂုဏ်တော်လေးအာယုံပြုနေရမယ်နောက်ဒုတိယကျေးဇူးများတဲ့ပုဂ္ဂိုလ်ကြီးကြည့်လိုက်ရင်မိဘဆရာသမား မိဘများရောကျေးဇူးမရှိဘူးလားမိဘရဲ့ကျေးဇူးတွေဟာအင်မတန်များလွန်းလို့အနှစ်တရားတန်းမှာနှစ်ပေါင်းတရားတိုင်တိုင်ဘယ်ပကုံးညာပကုံးပေါ်မှာတင်ပြီးတော့ပြည့်စုံလုပ်ကျွေးခြင်းတောင်မိဘကျေးဇူးတွေအကျင့်မခံနိုင်သေးဘူးတဲ့နည်းလို့လားများလို့လားများလို့မိဘများ သာသမီတွေပေါ်မှာမေတ္တာကရုဏာမုဒိတာဥပေက္ခဆိုတဲ့ပြမစိုးတရားတွေလက်ကင်ထားတဲ့အတွက်ကြောင့်မိဘများဟာဇမာကြီးများနဲ့တူတယ်တဲ့။ဘာနဲ့တူတယ်။ဇမာကြီးများနဲ့တူတယ်မိဘများမိမိတို့သားရဲ့သမီးရဲ့လို့မသိသေးခင်မိခင်ရဲ့ဝမ်းကြာတိုက်ထဲမှာ တန်တေသားလေးဘဝနဲ့ရောက်နေတဲ့အချိန်လေးမှာမိဘများတာမန်လည်းမသိသေးဘူးတမိမန်လည်းမသိသေးဘူးဒီသားသမီးလေးတွေတခါတဲ့ဆင်းရဲမှာဆိုလို့အနေအထိုင်အကုန်အကွဆင်းရဲရအပူအဆက်တွေမိမိနှစ်သက်ပေးမယ်လို့လည်းပဲအတွင်းမှာရှိတဲ့သားတန်တွေလေးပြန်မဆင်းရဲမှာဆိုလို့ပူလောင်မှာဆိုလို့အပူတွေမစားရဲဘူးအဆက်တွေမစားရဲဘူး အဲတော့ဒီသားသမီးလေးချမ်းသာစေလိုတဲ့မေတ္တာဓာတ်တွေသားရဲ့သမီးရဲ့လို့မသိခင်အချိန်လေးကိုကမေတ္တာကြီးအပွားများဘူးလားမေတ္တာစိတ်ကြီးတစ်ခါနဲ့ကိန်းနေတာအဲ့ဒီမှာနောက်တစ်ခါသားလေးသမီးလေးကိုလလွယ်ဆယ်လရိတ်လို့ဖွာလာတဲ့အခါကလည်းကြတော့ဟောဒီအဲ့ဒီကြတော့ကရုဏာသားလေးသမီးလေးတွေကဘာမှမသိကြသေးတော့ အိယာလေးပေါ်မှာတခါနဲ့အခင်းပြူလေးခင်းပြီးပြီးပက်လက်ကလေးထားလက်ကမ်းရခြေကမ်းရလေးနဲ့အဲဒီမှာလက်ကမ်းရခြေကမ်းရလေးနဲ့ချင်းကဲလို့တောင်မှချင်းကိုမမောင်းနိုင်ဆာလို့လည်းပဲကျွန်တော်ဆာလာပြီလို့မပြောနိုင်ညောင်းလို့လည်းညောင်းတယ်လို့မပြောနိုင်နာလို့လည်းနာလို့လည်းမပြောနိုင်အဲဒီအချိန်လေးမှာမိဘများဟာသူတို့ကိုတနာတယ်ဘာဖြစ်လဲအဲဒီမှာတနာကရုဏာနဲ့ ရှင်လေးမကက်အောင်ရင်လေးမကက်အောင်နှက်လေးမကက်အောင်မိဘများကအဲ့ဒီသားငယ်သမီးငယ်လေးနားမှာရက်တောင်လေးခံပြီးတော့ရှင်မဲ့ရင်မကက်အောင်မစောင့်ရှောက်ရဘူးလားကဲဒီမှာမိမိနှုတ်စာလို့မိခင်ရဲ့နှုတ်ယူလေးတောက်ချင်လို့စားလို့လည်းပဲကျွန်တော်စားလာပြီးမပြောနိုင်ငိုပြရဝေဒနာတွေဖြစ်လို့ညောင်းလို့ပဲဖြစ်ဖြစ်ကဲလို့ပဲဖြစ်ဖြစ်နာလို့ပဲဖြစ်ဖြစ်ကျွန်တော်ဘယ်နေရာကနာရင်ပြောနိုင်ရလား မပြောနိုင်တဲ့အတွက်ကြောင့်မို့တခါလေမျက်ရည်နဲ့ပဲသံလေးထွက်ထွက်ပြီးတော့ငိုပြီးတော့ပြရအဲ့ဒီခါမှာမိဘများဟာဒီသားလေးပေါ်မှာတနာကျင်နာမှုဆိုတဲ့ကရုဏာထက်တည်းမရောက်ဘူးလားအဲ့ဒီမှာကရုဏာတတ်တည်းရောက်လာတာသားလေးပေါ့အဲ့ဒီကနေပြီးတော့အရွယ်လေးရောက်လာပြင်းနိုင်သွားနိုင်ဒီမှာဆော့ကစားနိုင်ကြောင်းကြီးသွားနိုင်ပြီ အဲ့ဒီရွယ်လေးရောက်လာတော့ဟောသားလေးသမီးလေးကြည်ပြီးတော့ဝမ်းမြောက်ဝမ်းသာမူရိတာမပွားများဘူးလားကဲသားသမီးလေးကြည်ပြီးတော့မူရိတာတွေပွားနေတာခါနဲ့ကျုံနေတာပဲတပြုံပြုံနဲ့ဖြစ်နေတယ်။ဒီနောက်ယတမကြခြင်းဖြစ်အောင်မိဘများဟာဒီသားသမီးပေါ်မှာမူရိတာတွေပွားနေကြောင်းသွားခြင်းဆင်းလဲကြောင်းသွားခြင်းကြောင်းကပြန်လာရင်လည်းသားလေးပြန်လာသမီးလေးပြန်လာတာမြင်လိုက်ရရင်ကိုပဲစိတ်ထဲမှာဝမ်းသာတယ် ဒီသီးတွေဖြစ်နေဘလောက်ပဲမောလာလားဘလောက်ပဲပင်ပန်းနေနေတနေ့တာလုံးအတွက်သာသမီတွေအတွက်စီးပွားတွေရှားနေတာစားရည်ဝိုရည်နေရည်ပင်ပန်းကြီးစွာရှားပေမဲ့သားရဲ့မျက်နှာသမီးရဲ့မျက်နှာလေးမြင်လိုက်ရပြီဆိုရင်ဒီမိဘနှစ်ပါးဝမ်းမြောက်ဝမ်းသာမဖြစ်ဘူးလားမုဒိတာတွေပွားနေတာအိမ်တော်ရသားကြလို့သူ့အိုးသူ့အိမ်နဲ့သူ့အခြေတကြအနေတကြနဲ့သူ့အလုပ်ကိုင်းလေးနဲ့အဆင်ပြေနေတာမြင်ရတဲ့အခါကျတော့ဥပိ္ပခာပွားနေပါပွားနေတယ် မိဘများဟာသာသမီပေါ်မှာဒီဇမဝိဟာရတရား၄ပါးနဲ့အမြဲတမ်းပွားများနေတဲ့အတွက်ကြောင့်မို့မိဘများဟာဇမကြီးနဲ့တူတယ်။ဘာနဲ့တူလဲ။မိမိတို့အပေါ်မှာဒီကနေ့ဘဝလူတလုံးသူတလုံးဖြစ်လာအောင် အထူးအားဖြင့်အခုကျောင်းတက်နေတဲ့အခြေဆိုရင်လည်းပဲတခါလေတာသမီတွေကဘယ်ကျောင်းမှတက်ခြင်းနဲ့ဘယ်ဆရာနဲ့မှသင်ခြင်းနဲ့ဘယ်ကျူရှင်မှသွားခြင်းနဲ့ စသည်ဖြင့်ပြောလာခဲ့လို့ရှိရင်မိဘများကုန်တယ်မတော့ကုန်မေးစီတော့ငါတို့ကုန်းယုံရှာမယ်ငါတို့သားသမီးလေးပညာတတ်ကလေးဖြစ်အောင်ဆိုပြီးတော့အတတ်ပညာလေးသင်ကြားပေးခဲ့ကြအတိအလိမ္မာတွေပေးခဲ့ကြတယ်မိဘရဲ့ခြေကူတရားတွေနည်းသလားများသလားဒီကနေ့ဒီလိုအရွယ်လေးတွေရောက်လာအောင်လူလားမြောက်သားပြီးဖြစ်အောင်မိဘများကပိုးမွေးတယ်လို့မွေးကျွေးလာခဲ့ရတာဆိုတော့ မိမိအသက်ရှိအောင်လည်းပဲမွေးကြွေးပြုစုလာခဲ့ရတာဆိုတော့ကျေးဇူးတရားတွေကနည်းနည်းလေးလားအများကြီးလားညာဒါကြောင့်အဲ့ဒီကျေးဇူးတရားတွေကိုသိပါဒီကျေးဇူးတရားတွေကိုသိပါအဲ့ဒီကျေးဇူးတရားတွေကိုသိသိပြီးတော့ကျေးဇူးစွမ်းနေသည်များဆက်ပါကျေးဇူးမကမ်းပါနဲ့မိဘများကိုလိုချင်တာလေးမရလို့ဆိုပြီးဆောင်ကြီးအောင်ကြီးမလုပ်လိုက်ပါနဲ့မိဘများဘယ်လိုရှာနေရတယ်ဆိုတာလေးကိုနားလည်ပါသဘောပေါက်ပါ ထားတော့ဓမ္မိဘရဲ့ကျေးဇူးတွေနောက်ဆရာသမားရဲ့ကျေးဇူးဆရာသမားများအားလည်းပဲမိမိတို့အခုပညာသင်ကြားနေစဉ်မှာမတည်သေးပေမဲ့မိမိတို့ဒီနောက်တစ်ခုပြုကြလို့ဘဝမှာနှစ်ယောက်တန်းလက်တွဲမထုစရန်ရှောက်နှမ်းကြပြီဆိုရင်စာဝတ်နေရေးအတွက်အရေးမကြီးပေဘူးလားညာ အဲ့ဒီခါမျိုးမှာမိမိကိုသင်ကြားပေးလိုက်တဲ့အတတ်ပညာလေးနဲ့မိမိဘဝမိသားစုဘဝယက်တည်နိုင်အောင်စာရေးဝေရေးနေရေးကျမ်းမာရေးအလုံးပြည့်စုံအောင်မိမိဆောင်ရွက်နေတယ်ဆိုတာတွေဟာဆရာသမားများမေတ္တာအခြေခံထားပြီးတော့မေတ္တာထားပြီးသင်ကြားပေးလိုက်တဲ့အတတ်ပညာတွေနဲ့မိမိဘဝယက်တည်နေတာမိမိဘဝဟာတခါတဲ့အထက်တန်းကျပြီးတော့အခုပစ္စည်းဥစ္စာကြီးချမ်းသာကြွယ်ဝ ဒီမိမိလောကအလယ်မှာတင်းတောင်ကျင့်နေခြေတော်ဝါဝါလေးနိုင်တယ်ဆိုတာလေးပဲဒါဆရာသမားရဲ့ကျေးဇူးကင်းသလားမကင်းဘူးလားမိမိတို့တရားသူဂုံပိန်နေခုလိုမြင်မှန်းလာတယ်ဆိုတာလေးပဲဆရာသမားရဲ့ကျေးဇူးကင်းရလားကျေးဇူးရှိသလားမရှိဘူးလားဆရာသမားသင်ကြားပေးလိုက်တဲ့အတတ်ပညာနဲ့မိမိတို့ဒီကနေ့ဘဝရပ်တည်နေတာဖြစ်တဲ့အတွက်ဆရာသမားရဲ့ကျေးဇူးတရားတွေကရောနည်းနည်းလေးလားအများကြီးလား ဒါကြောင့်မို့ဘုန်းကြီးတို့ယောဂီများအဲ့ဒီကျေစုတရားတွေကိုသိဖို့မလိုအပ်ဘူးလားဒါကြောင့်ကတိညုသူတပါတို့ပြုထအပ်ဖို့မြတ်ကျေစုကိုအထူးရှိတဲ့၍သိလေရှိသည်၎င်းဒါကမိဘဆရာသမားဘုရားဒီတရားတွေဒီဟာတွေရဲ့ကျေစုကိုပြောနေတာနောက်မိမိတို့အတူနေပုဂ္ဂိုလ်တွေမှလည်းပဲကျေစုမရှိဘူးလား မိမိတို့ကိုကူညီခဲ့တာတွေစောင့်ရှောက်ခဲ့တာတွေစသည်ဖြင့်ကျေးဇူးတွေအများကြီးပဲအဲ့ဒီကျေးဇူးတရားတွေကိုသိဖို့လိုတယ်ဘုန်းကြီးတို့အဲ့ဒီကျေးဇူးသိမှုနဲ့စပြီးတော့မြတ်စွာဘုရားလက်ထက်ကဘုရားရှင်ကိုရောင်မြတ်ကြီးဟာတစ်ခါတစ်ပါးမှာမိမိရဲ့ကြောင်းတိုက်ထဲမှာပင်ချုံကြုံလိပြီးတော့နေတဲ့ပုံလားအိုကြီးတယောက်ကိုတွေ့ရတယ် အဲဒီပုံမှန်အိုကြီးတရားကိုတွေ့ရတဲ့အခါကဏ္ဍကြတော့မြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးပုံမှန်အိုကြီးနံသွားပြီးတော့ဟင်သင်ဘသူလဲတပိတော့ဒါရပါဗျာဒီမှာပါလုပ်နေလေတပိတော့သံဃာတော်များရဲ့ဝေယဝတ်စာတွေတပိတော့ပြုလုပ်နေပါလေဗျာသံဃာတော်များရဲ့တပိတွေကိုလည်းတပိတော့ဖြေချိုးပြပါလေဗျာတပိတော့သံဃာတော်များရဲ့အကြောင်းတွေကိုလည်းပဲတန်ဆင်းရေးတွေဝေယဝတ်စာတွေပြုလုပ်ပြပါလေဗျာတန်ဆင်းကံတွေလည်းပဲအားလုံး တန်တဲ့ရေကစပြီးတပိတော့ဖြစ်ပေးပါတယ်အမိုက်တရက်ဒီကျုံအမိုက်တရက်ဒီနှင်းပေးပါတယ်ဗျာတန်ကဝေယဝတ်စတိတပိတော့ဆောင်ရွက်နေပါတယ်ဆိုတော့ဒီလိုဆိုရင်တင့်ကိုရောတန်ဃာတော်များကပြန်ပြီးတော့ရှင်းမြောက်ကြသလားမေးတယ်မြတ်စွာဘုရားဓမ္မဗျာအထိုက်လျောက်ရှင်းမြောက်ကြပါတယ်တပိတော့စားပွဲတောက်ပွဲလေးတွေပေးပါတယ်ဗျာစွန်ကြံကွန်ကြံလေးတွေတပိတော့ကိုစွန်ကြဲပါတယ်ဗျာ သံဃာတော်များကမုတ်ခဲပွေလေးတွေကိုလည်းပဲတပည့်တော်ကိုဆွေးကြကြပါလေဆရာဒါပေမဲ့လို့တပည့်တော်အလိုချင်ဆုံးဆန္ဒကိုတော့သံဃာတော်များမဖြစ်ကြပါဘူးဆရာသင်ကဘာကိုလိုချင်တာလဲလို့မေးတယ်တပည့်တော်ယဟန်ပြုချင်ပါလေဆရာတပည့်တော်ယဟန်ပြုချင်ပါဒါနဲ့မြတ်စွာဘုရားရှင်ကိုရောမြတ်ကြီးကျောင်းတော်ပြန်သွားပြန်ကြွပြန်ကြွပြီးတော့အာလုံတိုက်တာအတွင်းမှာရှိတဲ့သံဃာတော်များကိုစုဝေးစေပါ အဲလိုစုဝေးစီပြီးတော့သံဃာအားလုံးစုဝေးမိတဲ့အခါကဏ္ဍကြတော့မြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးကဒီထဲမှာသံဃာဝေယဝတ္တဆောင်ရွက်နေတဲ့ဓာရပုံနာကြီးရဲ့ကျေးဇူးကိုများဘသူသိတယ်လေလို့မေးတယ်။အဲလိုမေးလိုက်တဲ့အခါမှာဘုန်းကြီးတို့ပညာရာမှာဣတရေရတော်မူတဲ့တရားစစ်သူကြီးဖြစ်တဲ့ရှင်သာရိပုတ္တရာမထေရမြတ်ကြီးကတပြည့်တော် ဒါရပုံနာကြီးရဲ့ကျေးဇူးကိုတပည့်တော်သိပါတယ်ဗျာ။သင်ကိုဘာကျေးဇူးပြုခဲ့ဘူးတလဲလို့မြတ်စွာဘုရားမေးတော့မှန်လားပါဗျာ။တပည့်တော်ရာဇကြိုးမြို့တွင်ဆွမ်းခံကြွတင်မှာဒီဒါရပုံနာကြီးလောင်းစုတဲ့စွန်းတစွန်းကိုတပည့်တော်ခံယူရခဲ့ဘူးပါလေဗျာ။တဲ့သူ့စီကစွမ်းတစွန်းကျေးဇူးရှိပါတယ်ဗျာ။စွမ်းဘလောက်လူတန်းလဲ။ စွမ်းတစ်ထက်စာမဟုတ်ဘူးတစွန်းစွမ်းတစွန်းရဲ့ကျေးဇူးလေးကိုကြည်သိတာရှင်သာရိပုတ္တရာမထေရကြီးကအဲဒီလိုသိတဲ့တပိတော့ဆွမ်းတစုံကျေးဇူးကိုသူလောင်းလှူခဲ့တဲ့ကျေးဇူးတပိတော့အမှတ်ရပါတယ်သိပါတယ်ဗျာဆိုတော့အဲ့ဒါနဲ့ဘုရားရှင်ကိုရောမြတ်ကြီးကဒီလိုဆိုရင်သူဖြစ်ခြင်းနဲ့သူဆန္ဒရှိနေတာလေးကိုတင်သူ့ကိုဆောင်ရွက်မပေးနိုင်ဘူးလားလို့မေးလိုက်တော့မှတပိတော့ဆောင်ရွက်ပေးပါမယ်ဗျာဆိုပြီးတော့ အဲဒီမှာဒါရရဲ့ကျေးဇူးကိုဆက်တဲ့အနေအားဖြင့်ဆွမ်းတဇွန်ကျေးဇူးပါကျေးဇူးလေအဲဒီမှာစင်တာရိပုတ္တရာမထေသူမြတ်ကြီးဟာအဲ့ဒီဒါရပုံနာကြီးကိုအဲ့ဒီမှာအလုထန်နေရိတ်ပဲမုတ်စိတ်ချင်းဆွဲကြီးရိတ်ပဲပြီးယဟန်ပြုပေးတယ်။နောက်အသုံးအမဩဝါဒတွေကိုလည်းပေးတယ်။ဒါရပုံနာကြီးတရားတွေအထုတ်တအောင်လေးတွေညွှန်ကြားပေးတယ်။ ဒါနဲ့ပုံသားကြီးတပါးနဲ့ဆွမ်းခံကြွရင်ဆွမ်းတောင်းလှူမဲ့ပုဂ္ဂိုလ်မရှိတဲ့အတွက်ကြောင့်မို့ရှင်သာရိပုတ္တရာမထေရမြတ်ကြီးကသူ့နောက်ကခေါ်ပြီးတော့ဒါနဲ့ပုံသားကြီးဆွမ်းဆွမ်းရင်ပြည့်စုံအောင်လည်းပဲဆောင်းလျှောက်ပေးတယ်။ဒါပါရဲ့ကျေးဇူးလေ။ဆွမ်းတစွန်ရဲ့ကျေးဇူးလေးကိုသိတာတလုံးစားဘူးပါတယ်လေ။ အဲ့ဒါဒီတာရပုံနာကြီးရဲ့ကျေးဇူးကိုရှင်သာရိပုတ္တရာမထေရကြီးသိတဲ့အတိလေးကိုဒါစကားဖြစ်ပေါ်လာတယ်။တဇောဆိုတာဆွမ်းတလုတ်သားပဲရှိတယ်။ဟုတ်တယ်မလား။အေးတလုတ်သားဘူးသူကျေးဇူးဆိုတာဒါရှင်သာရိပုတ္တရာမထေရကြီးဟာဒါရပုံနာလှူတဲ့ဆွမ်းတလုတ်သားလေးသူဖုံပေးဘူးတယ်။အဲ့ဒီဖုံပေးဘူးတဲ့ကျေးဇူးလေးကိုကဲသူတော်ကောင်းစိတ်ကြအပြည့်ရှိတဲ့ပုဂ္ဂိုလ်ကြတော့သိသလားမသိဘူးလား။ သူတော်ကောင်းစိတ်ဓာတ်ရှိတဲ့ပုဂ္ဂိုလ်ကြသိတယ်။ဒါပေမဲ့သူတော်ကောင်းစိတ်ဓာတ်မရှိတဲ့ပုဂ္ဂိုလ်မျိုးကြတော့ကျေသူတရားကိုသိပါမလား။ကျေသူတရားမသိတဲ့သာရကလေးလည်းရှိတယ်။ဘုန်းကြီးတို့မြတ်စွာဘုရားအလောင်းတော်ဘုန်းကြီးတို့အလောင်းတော်ဆင်မင်းပေါ့ဆင်မင်းကြီးဖြစ်စဉ်ခါကာလတုန်းကတိလဝါဆိုတဲ့ဆင်မင်းကြီးဖြစ်စဉ်ခါကာလတုန်းကအဲဒီမှာ အသက်အရွယ်ကြီးကျင့်လာပြီဖြစ်တဲ့အခါကဏ္ဍကြတော့ဆင်းငယ်တွေဆင်းပြိုတွေနဲ့မနေနိုင်တော့ဆင်းငယ်တွေကအကုန်လုံးဆော့ကြပြေးကြလွှားကြဆင်အိုကြီးဝင်တိုက်ခုလည်းပဲခွားကြီးတွေဖိုးကြီးတွေလူငယ်တွေနဲ့တိတ်မနေနဲ့နေလို့ကတော့တခါတည်းတိုက်လဲသွားလို့တခါတည်းကျိုးနေအောင်မယ်ပရိဒါအခုဒီမှာအလောင်းတော်ဆင်မင်းကြီးဟာလည်းပဲဒီဆင်ပြိုဆင်ငယ်တွေနဲ့မနေဘူးနေလို့မဖြစ်တော့ အဲ့ဒီမှာဆင်ရင်ဟာတူတဲ့တစည်းတည်းပဲသွားပြီးတော့နေတယ်တော်ထဲမှာတော်ထဲမှာအေးစိတ်စိတ်ကင်းကင်းရှင်းရှင်းသွားနေတယ်ဒီနေ့မှာပုံသားတယောက်တခါတော့ဝမ်းနဲ့ပန်းနဲ့ငိုကြွေးနေတာကိုဆမ်းပြီးတော့တွေ့ရတယ်အပန်းကြားအပန်းကြားတဲ့အတွက်ကြောင့်အဲဒီမှာတီလုံးကဆင်မင်းကြီးကအလောင်းတော်ဆင်မင်းကြီးကလက်ပတ်ပြီးတော့အပန်းကြားတဲ့စီကြည့်လိုက်တော့ဩလူသားတယောက်ပါလား ဘာကြောင့်များငိုးနေပါလိမ့်ဆိုပြီးတော့အဲ့ဒီမှာသွားတယ်သွားတဲ့အခါကျတော့ဒီလောကဆင်မင်းကြီးကသွားရင်ဟိုလူကပြေးပြီသူနင်းတတ်တော့မှလို့ဆိုပြေးပြေးတဲ့အခါကျတော့ဆင်မင်းကြီးကရက်နေလိုက်တယ်ရက်နေတဲ့အခါဟိုကဟိုကပုံနာကလည်းရက်နေတယ်နောက်တစ်ခါသူရက်နေတဲ့အတွက်ကြောင့်ဆင်မင်းကြီးကသူ့စီသွားဟောသူကပြေးတာဒါနဲ့နောက်စဉ်းစားကြည့်တော့ဩဒီဆင်ကြီးကငါ့ကိုအန္တရာယ်ပြုဖို့လာတာမဟုတ်ပုံမရဘူး ငါပြီးရင်ရက်နေတယ်ငါရက်ရင်ငါသီလာမယ်ငါ့ကိုတခုခုသူပြောလို့လို့ထင်တယ်ဆိုပြီးအဲ့ဒီမှာရက်ဆောင်တော့ဘာကြောင့်ပင်ဒီလိုငိုကြွေးနေရတာလဲဆိုတော့ကျွန်တော်လူပြည်လူရွာကိုဘယ်လိုလုပ်သွားရမှမသိတော့ဘူးတဲ့လမ်းမှားပြီးတော့လမ်းကြောက်နေတဲ့အတွက်ကြောင့်ကိုယ့်ရဲ့မိသားစုရှိရာကိုကျွန်တော်မပြန်နိုင်တော့လို့ငိုကြွေးပါလေဆိုတော့ကောဒီလိုဆိုရင်တင့်ကိုကျွန်တော်လူတွေရှိတဲ့နေရာလူတွေနေတဲ့နေရာကိုပို့ပေးပါမယ်ဆိုပြီးတော့ခေါ်သွားပြီး အဲ့ဒီမှာဆင်ဘုန်းကြီးတို့အလောင်းတော်ဆင်မင်းကြီးကဇာပွဲတောက်ပွဲကြီးကျွေးမွေးလိုက်သေးတယ်သူ့ကိုသတိတဲ့ဦးတွေအကုန်လုံးကျွေးမွေးလိုက်သေးတယ်ကျွေးမွေးပြီးတော့မှကင်းငါ့ပေါ်တဲဆိုပြီးတက်ပြီးလူသူတွေနေရလူသူတွေနေတဲ့နေရာအနည်းဆုံးနေရာကိုပို့တယ်ပို့ပြီးတော့အမောင်းနဲ့သင်ရရွာကိုကြံရောက်တဲ့အခါမှာကျွန်ုပ်ဒီတော်ထဲမှာရှိတယ်ဆိုတာကိုသင်ဘယ်သူမှမပြောလိုက်ပါနဲ့ နောက်တော်ရှင်မင်းကြီးကမှားလိုက်တယ်ဒါပေမဲ့ဒီပုဂ္ဂိုလ်ကအစရဲကိုကသူကအကြံနဲ့ရှင်ကြီးအပေါ်ကနေလိုက်သွားတယ်ကိုကအင်းနောက်တစ်ချိန်ကဒီရဲ့ပြန်လာရင်လာလို့ရအောင်ငါတော့အမှတ်သားလုံးမှပဲဆိုသင်္ကန်းကြီးအကုန်ချိုးချိုးချတာရှင်ကြီးပေါ်ကနေဒီသင်္ကန်းကြီးချိုးသင်္ကန်းကြီးချိုးဒီလမ်းကြောင်းကိုခါတဲ့သင်္ကန်းကြီးချိုးသွားအဲ့ဒါနဲ့မှတ်သွားအဲ့လိုမှတ်သွားပြီးတော့ဒီကလောင်းတော်ရှင်ကြီးကသင်္ကန်း ကျွန်ုပ်ဒီမှာနေတယ်ရှိတယ်ဆိုတာကိုလူသားတွေမပြောလိုက်ပါနဲ့လို့မှားလိုက်တာကိုသူဒီလိုရောက်သွားပြီးတော့လူသားတွေထံရောက်သွားဟောသူ့ရဲ့မိမိရရွာမြို့ရွာရောက်သွားရောက်သွားတဲ့အခါကျတော့ဟိုမှာပန်းပွက်တွေပေါ်နေတဲ့ဆင်းဆွဲကြီးကိုပန်းပွက်လုံးတွေလုံနေတဲ့ပုံကိုယ်တွေနဲ့သွားတွေ့တဲ့အခါဟာအတင်းတို့ဒီမှာဆင်းဆွဲတွေနဲ့အလုပ်လုပ်တယ်ဆိုတော့ ဆင်အသက်ရှင်ထင်ရှားရှိတဲ့ဆင်ရဲ့အစွဲနဲ့သေပြီးသားဆင်ရဲ့အစွဲဘယ်ဟာကပိုကောင်းလဲ။အော်သက်ရှင်ထင်ရှားရှိတဲ့ဆင်စွဲကပိုကောင်းတာပေါ့။အဲ့ဒါကပိုပြီးတန်ဖိုးရှိတယ်။ဒီလိုဆိုရင်တင်လို့ပေးမလား။အော်ငါတို့သက်ရှင်ထင်ရှားရှိတဲ့ဆင်ရဲ့ဆင်စွဲဆိုဈေးကောင်းကောင်းပေးမယ်ဆိုတော့အဲ့ဒီမှာဒီပုံသားသူယုံမှာကတခါလဲပြန်လာတယ်။သူကအမှတ်သားတွေလှုပ်လာပြီးတော့ဆင်ရရှိတဲ့နေရာကိုပြန်လာပြန်လာတော့ ဟိုကတိလဝဆင်မင်းကြီးကမှုန့်မိတယ်။သင်ကျွန်တော်ကငါပို့လိုက်တယ်ကယ်လိုက်တဲ့ပုဂ္ဂိုလ်မလားဟုတ်ပါတယ်။ဘာကြောင့်ပြန်လာကျွန်တော်လူပုံလူပြည်လူလောကလူရွာလူရရွာကိုသွားတဲ့အခါရောက်သွားတဲ့အခါကျွန်တော်ဘာမှလုံမစားတတ်လုံမစားတတ်တော့တောင်းဝန်နေရေးအတွက်ကျွန်တော်ခက်ခဲရှိပါတယ်ကျွန်တော်ကိုကူညီပါဘာကိုကူညီပေးရမလဲကျွန်တော်ကိုဆင်ဆွေများလိုချင်ပါလေဆိုအေးကဲဒီလိုဆိုရင်ဆိုပြီးတော့တင့်ပါ လျှော့တွေပါသလားပါပါတယ်ဆိုကဲဖြတ်ပြီးယူတော့အလောင်းတော်ရှင်မင်းကဆင်ဆွဲတွေပေးလိုက်ဆင်ဆွဲတွေပေးလိုက်ပြီးအဲ့ဒီဆင်ဆွဲတွေရောင်းစားပြီးတော့တခါလဲကုံသွားပြန်ပြီးနောက်တစ်ချိန်ပြန်လာတခါလာပြီးတောင်းပြန်အလောင်းတော်ရှင်မင်းကြီးကပေးလိုက်ပြန်ဖြတ်ယူသွားပြန်ကုံသွားပြန်နောက်တစ်ချိန်ပြန်လာအဲဒီနောက်တစ်ချိန်ပြန်လာတဲ့ခါကျတော့နောက်တစ်ချိန်ပြန်တောင်းပြန်တောင်းပြီးပြန်သွားတဲ့ခါမှာရှင်မင်းကြီးမျက်စိ မြင်သာတဲ့နေရာပေါ့မကွယ်သေးဘူးအဲ့ဒီအချိန်မှာပဲဒီပုံနာကြီးဟာခါတယ်နေညိုပြီးတော့သိဆုံးသွားအလောင်းတော်ကိုသူ့ရဲ့ကျေးဇူးတွေကိုပြတ်မှားလို့ဘာတွေကိုပြတ်မှားလို့လဲသူဖြတ်တာနဲ့ပဲတစ်ချိန်ကနှစ်ချိန်နှစ်ချိန်ကသုံးချိန်ဆိုတော့အလောင်းတော်ဆင်မင်းကြီးလည်းပဲအဲ့ဒီနေရာမှာပဲသိဖို့ဝင်သွားအဲ့ဒါကြောင့်မို့ဘုန်းကြီးတို့ယောဂီများကျေးဇူးတရားကိုမသိတတ်ဘူးဆိုရင် အသက်ကဲထားတာတောင်မှဘုန်းကြီးတို့ယောဂီများသိတတ်သလားမသိတတ်ဘူးလားယေရှုပြုတဲ့နေရာမှာလေဘုန်းကြီးတို့အရေးကြီးတာရှိတယ်ယေရှုပြုသူရဲ့တဲ့ယေရှုအပြုခံရသူရဲ့တဲ့ယေရှုရဲ့အတိုင်းအတာပမာဏသုံးမျိုးရှိတယ်ဘယ်နှမျိုးရှိလဲနံပါတ်1ကယေရှုပြုသူနံပါတ်2ကယေရှုအပြုခံရသူ နံပါတ်3ကကျေးဇူးရဲ့အတိုင်းအတာပမာဏအဲ့တော့ကြည့်လိုက်ပေါ့သူတော်ကောင်းဖြစ်တဲ့ပုဂ္ဂိုလ်ကြတော့ဟိုမှာရှင်သာရိပုတ္တရာကြတော့ဆွမ်းလေးတစွန်းလောင်းလှူဘူးတဲ့ကျေးဇူးဘာလောင်းလှူဘူးတဲ့ကျေးဇူးလဲကဲဆွမ်းတစွန်းလောင်းလှူဘူးတဲ့ကျေးဇူးကိုဟောဆက်လိုက်တာအဲ့ဒီဒါရပုံသားကြီးကိုသင်္ကန်းဝတ်ပေးတယ်ဆုံးမပေးတယ်တရားနိလန်းနေပေးတယ်ဆွမ်းနေပြည့်စုံအောင်ဖုံးပြအောင်ပေးတယ် နောက်ဆုံးအဲ့ဒီဒါရပုံနာကြီးခိနိတအသောကုန်ကယဟန္နာဖြစ်တည်တိုင်အောင်ကျေစုပြန်ပြီးတော့မဆက်ဘူးလားကဲအခုဒီမှာပုံနာဒီပုံနာကြတော့ဘုန်းကြီးတို့အလောင်းတော်ရှင်မင်းကြီးကသူ့ကိုကျေစုပြုလိုက်တာဆုံးတလုတ်ထမင်းတလုတ်မဟုတ်ဘူးအသက်ကျယ်လိုက်တာဘာကိုကျယ်လိုက်တာလဲကဲအသက်ကိုကျယ်လိုက်တာတောင်မှကြည်စမ်းမအောင်သူကျေစုတရားသိသလားမသိဘူးလား မသိဘူးကျေစုဆက်တာဒါကြောင့်မို့ကျေစုအပြုခံရသူဒီအဲ့ဒီ၃မျိုးထဲမှာဘယ်ချက်ဟာအဓိကကျတယ်လဲဆိုရင်အပြုခံရသူဟာအဓိကကျဆုံးပဲအပြုခံရသူရဲ့ယောတန်မှုဖြောင့်မှန်မှုဓက္ခံကောင်းမှုလိုအပ်သလားမလိုအပ်ဘူးလားအပြုခံရသူရဲ့ယောတန်မှုနောက်ပြီးတော့ဖြောင့်မှန်မှုနောက်ပြီးတော့သူ့ရဲ့ဓက္ခံကောင်းမှု မိဘဆရာသမားအဆုံးအမတွေရထားတဲ့ပုဂ္ဂိုလ်မျိုးပေါ့အဲဒီလိုဓာတ်ခံကောင်းမှုအဲဒီလိုဒီမှာအဆုံးအမလေးတွေရထားတဲ့ပုဂ္ဂိုလ်ရိုးသားတဲ့ပုဂ္ဂိုလ်အဲဒီပုဂ္ဂိုလ်မျိုးကြတော့ဒီအပြုခံရတဲ့ပုဂ္ဂိုလ်ရဲ့ရိုးသားမင်းဖြောင့်မတ်မင်းသောတော့ကပြောတယ်ဓာတ်ခံကောင်းရှိမယ်ဆိုရင်သူ့ကိုပြုခဲ့တဲ့ကျေးဇူးကိုသိသလားမသိဘူးလားသိတဲ့အတန်ရောကျေးဇူးကိုပြန်ပြီးတော့ဆက်သလားမဆက်ဘူးလား ဒီရှင်သာရိပုတ္တရာမထေရမြတ်ကြီးကျမ်းမဆက်ဘူးလားကဲဘုန်းကြီးတို့ဟိုအလောင်းတော်ရှင်သိမင်းဘုံအတုံးကလည်းပဲညီကွေးကသူ့ရဲ့အသက်ကိုကယ်ခဲ့တဲ့ယေရှုကိုသူတို့ရဲ့ဒီဆု90မျိုး90တိုင်အောင်ဘုန်းကြီးတို့အလောင်းတော်ရှင်သိမင်းဟာယေရှုဆက်ခဲ့တာယေရှုကိုသိတတ်တဲ့ပုဂ္ဂိုလ်စိတ်ထားယိုးဖြောင့်တဲ့ပုဂ္ဂိုလ်ယိုးသားတဲ့ပုဂ္ဂိုလ်ဖြောင့်မတ်တဲ့ပုဂ္ဂိုလ်ဓာတ်ခံကောင်းတဲ့ပုဂ္ဂိုလ်ဆိုတော့ မိမိကိုကေကေပူးတဲ့ကျေးဇူးလေးကိုသိလဲသိတယ်သိတဲ့အတိုင်းလေးပဲအဲ့ဒီကျေးဇူးကို ပြန်ပြီးတော့မဆက်ဘူးလားဗျာဒီအဲ့ဒီကျေးဇူးကိုဘုန်းကြီးတို့ပြန်ပြီးတော့ဆက်တာဒါကြောင့်ဘုန်းကြီးတို့ယောဂီများဒီလိုကျေးဇူးကိုသိတာလည်းပဲသူတော်ကောင်းရဲ့လက္ခဏာဘာရဲ့လက္ခဏာလဲအဲဒီကျေးဇူးတွေကိုသိတဲ့အတိုင်းပြန်ပြီးတော့ဩဒီပုဂ္ဂိုလ်ဟာမိမိရဲ့ ကျေးဇူးရှင်ပဲမိမိပေါ်မှာဘယ်တော့မှကျေးဇူးပြုခဲ့ဘူးတယ်လို့ခေါ်ကျူးတာလေတဲ့ဒါသူတော်ကောင်းပဲကတင်ယူသူတော်ဘာတို့ပြုထားအဖူးမြတ်ကျေးဇူးကိုအထူးရှိတဲ့၍သိလေရှိသည်၎င်းကတဝေဒီသူများပြုအားကျေးဇူးရက်ကိုသက်တည်း၍မှတ်တည်း၍ဆက်လေရှိသည်၎င်းဟုတ်တော်ဝါဖြစ်၍ သူတော်ဘာတွေပြုထားတဲ့ကျေးဇူးလေးကိုမိမိတတ်တဲ့ရွေလေးနဲ့ဟောဒီပုဂ္ဂိုလ်ကသူ့ပေါ်မှာဘယ်တော့မှကျေးဇူးပြုခဲ့ဘူးတယ်ဘယ်တော့ကသူ့ကိုအကူအညီပေးခဲ့ဘူးတယ်ဘယ်တော့ကစောင့်ရှောက်ခဲ့ဘူးတယ်ဘယ်တော့ကဘယ်အရွယ်တော့ကဒီဆရာဓမ္မောင်မှာမိမိလေးရန်ပညာတွေသင်ခဲ့ဘူးတယ်ဘယ်အရွယ်တော့ကဒီဆရာဆရာမဓမ္မအလေရန်ပညာတွေသင်ကြားခဲ့ဘူးတယ်ဘယ်တော့ကဒီဆရာဆရာမဓမ္မတက်တန်းပညာတွေသင်ကြားခဲ့ဘူးတယ် အခုမိမိကတကယ်အရာရှိဖြစ်နေပြီတကယ်ကိုအာဏာကြီးမားတဲ့ပုဂ္ဂိုလ်ကြီးဩဇာကြီးမားတဲ့ပုဂ္ဂိုလ်ကြီးဖြစ်နေပြီအဲ့လိုဖြစ်နေတဲ့အချိန်မှာဒီဆရာဆရာမများရဲ့ကျေးဇူးကိုသိဖို့မလိုအပ်ဘူးလားသိတဲ့အတိုင်းပဲဒီကျေးဇူးတွေကို ပြန်ပြီးတော့ဖော်ကျူးပြီးတော့ကျေးဇူးဆက်နိုင်တယ်များဆက်ဖို့မလိုအပ်ဘူးလားအဲ့ဒီလိုကျေးဇူးကိုသိပြီးဖော်ကျူးဖော်ကျူးပြီးတော့ဆွမ်းနိုင်တယ်များကျေးဇူးဆက်တာ သူတော်ကောင်းလက္ခဏာမညှိဘူးလားဗျာသူတော်ကောင်းလက္ခဏာညီတယ်နောက်တစ်ခါကလျာဏမိတ်တော်မိကောင်းဖာကောင်းဆရာကောင်းနှင့်ဖော်ပေါင်းအတိမိတ်ကောင်းရှိသည်ဟောတိဖြစ်၏နောက်တစ်ခါကလျာဏမိတ်တာမိကောင်းဖာကောင်းဆရာကောင်းဒီကောင်းပါကောင်းဆရာကောင်းဆိုတာကတော့မိမိကိုအခုဆုံးမတွေပေးနေတာလေအတိလိမ္မာတွေပေးနေတာ မြန်မာဗုဒ္ဓဘာသာတွေဆိုရင်ဗုဒ္ဓရဲ့အဆုံးအမတွေကိုမိမိကိုပြန်ပြီးဆုံးမပေးနေတာလိမ္မာဒီနေ့ကရှင်မောသာသနာရိပ်တာကိုမိဘတွေကနေပြီးတော့ဩတာကြီးစာကြောင်းပိတ်တဲ့ကစာမိုးလေးဖြစ်ပြီးတဲ့ကရိပ်တာသွားပြီးတော့စာတရားလေးဝင်ရအောင်ဒါတောက်တော့ပေးတာပို့ပေးတာဒါမိဘရဲ့ဒါတကယ်ကိုသူတော်ကောင်းဖြစ်တဲ့မိဘကမိမိကိုယဉ်ကျေးစေလိုတဲ့ဆန္ဒနဲ့ပို့ပေးတာနောက်ဆရာကောင်းဆရာကောင်းကလည်းမိမိကို လမ်းမတွေမရအောင်လမ်းကြီးဖြောင်းပေးတာတချို့ကလမ်းမတွေကိုအမှန်လို့ထင်နေတယ်အဲ့ဒါကိုဆရာသမားကောင်းကြီးကလမ်းမကိုလမ်းကောက်ကိုတစ်ခါလေးဖြောင်းပေးတယ်လမ်းမကောက်အောင်ဖြောင်းတော့တန်တာလေးသွားနိုင်အောင်မိမိရဲ့အပေါင်းအသင်းအပေါင်းဖော်ကလည်းပဲမိမိကိုမကောင်းတဲ့ဘက်ကိုဆွဲဆောင်တဲ့အပေါင်းဖော်မျိုးမဟုတ်ဘူးပညာရေးဆိုရင်ပညာရေးဘက်ကိုဆွဲဆောင်တဲ့အပေါင်းဖော်မျိုး အဲ့လိုအပေါင်းအဖော်မျိုးပေါ့စီးပွားရေးဆိုရင်လည်းပဲစီးပွားရေးပဲအပျော်ပါပဲကိုမဆွဲဆောင်အဲ့လိုအပေါင်းအဖော်မျိုးဟာဒါမိတ်ကောင်းလားမိတ်ဆိုးလားမိမိကိုအမြဲတမ်းကူညီပေးနေတဲ့ပုဂ္ဂိုလ်မိမိကိုအမြဲတမ်းစောင့်ရှောက်ပေးနေတဲ့ပုဂ္ဂိုလ်မိမိရဲ့ကောင်းကျိုးကိုလိုလားတဲ့ပုဂ္ဂိုလ်ဟာမိတ်ဆွေကောင်းလားမိတ်ဆွေဆိုးလား အဲဒီလိုမိတ်ဆွေကောင်းနေမိကောင်းနေဖာကောင်းနေဆရာကောင်းနေကိုအမိကိုရဖို့မလိုဘူးလားအမိကိုဆိုတာတခဏလေးမဟုတ်ဘူးနော်တန်လပတိထိုမေကောင်းလင်အသေးဆွဲမြအမြဲမပြစိကံလေးရှိသည်ဟောသည်ဖြစ်၏အဲဒီမိကောင်းပါကောင်းဆရာကောင်းတမန်ကောင်းမိတ်ဆွေကောင်းကိုအမြဲတမ်းမိမိကဆွဆွမြဲမြဲစိကံရမယ်ပေါင်းပေါင်းသိရမယ်အဲဒီပုဂ္ဂိုလ်နဲ့

နောက်ပြီးတော့သူ့ရဲ့ဒီမှာစစ်သူကြီးသူတုခာဆိုတဲ့ဟင်္သာဘုန်းကြီးတို့ဟင်္သာလည်းရှိတယ်အဲဒီမှာဗာရဏတိမင်းရဲ့မိဖုရားကြီးဟာဒီဟင်္သာမင်းဒီကရွှေဆင်းတဲ့သို့တောက်ပါနေတဲ့ဟင်္သာကိုအလောင်းတော်ဟင်္သာမင်းအဲ့ဒီဟင်္သာမင်းရဲ့တရားကိုသူနာကျင်တဲ့အပ္ပသနာကိုပြင်ပြတယ်အဲ့လိုနာကျင်တဲ့အပ္ပသန္တတွေကျင့်ပြတော့မင်းကြီးကိုတခါလေတောင်းဆိုတယ်တောင်းဆိုတဲ့အခါကျတော့ဟင်္သာမင်းကိုလည်းဘယ်နေရာရှိမှမသိဘူး ပညာရှိကိုယ်တော်ကောင်းတွေအကြံဉာဏ်တောင်းတဲ့အခါကျတော့မှအဲ့မှာတော်ကြီးရေကန်ကြီးတွေဖန်တီးရမယ်တော်ကြီးတောင်ကြီးဖန်တီးရမယ်တစ်ပင်ပန်းမှန်အကုန်လုံးအစုံလင်ပေါ့ပန်းပင်နေရောတိပင်စားပင်နေရောအစုံလင်တခါလေတောတောင်မြိုင်ပွေကနိုင်ပွေကြီးဖြစ်အောင်ဖန်ဆင်းပေးရမယ်ဆိုတော့အဲ့ဒါတွေလုပ်တာအဲ့လိုလုပ်တဲ့အခါကျတော့မှတခါလေနှစ်တရဝါတွေကရောက်ရောက်လာပြီးဒီနေရာပျော်မွေ့ကြရေကန်နဲ့သစ်သီးတွေနဲ့ပန်းနံလေးနဲ့အစုံဆိုတော့ပျော်မွေ့ကြတယ် အဲ့ဒီကနေတဖြည်းဖြည်းဟင်းသာတွေပါရောက်လာပြီးခုအလောင်းတော်ဟင်းသာမြင်းမှာရောက်အဲ့ဒီအချိန်မှာဘုန်းကြီးတို့မုတ်ဆိုးကနေပြီးတော့ဒီရွှေဟင်းသာကိုထောင်ချောက်ဆင်ပြီးဖမ်းတယ်ကြော်ဝင်းထောင်ဖမ်းဖမ်းတဲ့အခါမှာဘုန်းကြီးတို့အလောင်းတော်ဟင်းသာမင်းကြီးဟာဟင်းသာ9000နဲ့တကွအဲ့ဒီရေကန်ကိုလာပြီးတော့တခါလေပျော်မြူးမယ်ဆိုပြီးရောက်လာတဲ့အချိန်မှာအလောင်းတော်ဟင်းသာမင်းကြီးကိုဖမ်းမိသွားတယ် အာလို့ပျော်မြူးပြီးပြီးစားစရာရှိတာစားတော့ပြီးပြီဆိုတဲ့အချိန်ကြတော့မှဘုန်းကြီးတို့အလောင်းတော်ဟင်းသာမင်းကြီးကသူအန္တရာယ်ကျုံနေပြီဆိုတာကိုအတန်ပေးလိုက်တော့မှအာလုံးဟင်းသာတွေထပြန်သွားအဲ့လိုပြန်သွားတဲ့အချိန်မှာဘုန်းကြီးတို့ဒီစစ်သူကြီးဖြစ်တဲ့တုတုကဟင်းသာမင်းကအကုန်လုံးသူပြန်ပြီးစစ်စစ်ပြီးတော့အောက်ဉဏ်ချမ်းနေသေးသလားဘသူများမိသွားတာလဲဆိုတာကိုလည်းရန်သူရဲ့ချုပ်ခွင်းနဲ့ဘသူမိသွားတယ်လဲဆိုတာပြန်လေကြည့်လိုက်တဲ့အခါအလောင်းတော်ဟင်းသာမင်းကြီးဖြစ် အဲ့ဒီမှာအလောင်းတော်ဟင်းသာမြင်ကြီးဖြစ်နေတဲ့အခါကျတော့သူဟင်းသာတွေနောက်ကိုလိုက်မသွားပဲနဲ့တခါလဲပြန်ဆင်းလာပြန်ဆင်းလာပြီးတော့အလောင်းတော်ဟင်းသာမြင်နန်းကိုတခါလဲသူဘယ်လိုလုပ်ရပါမလဲဆိုပြီးတော့ပြောတဲ့အခါကျတော့အလောင်းတော်ဟင်းသာမြင်ကြီးကသင်ကျွန်ုပ်နန်းကိုမကန့်နဲ့သင်ပြန်တော့သင်ပြန်တော့ဒီမှာအန္တရာယ်တွေ့နေပြီသင်မှာအန္တရာယ်ဖြစ်သွားလိမ့်မယ်ကျွန်ုပ်အန္တရာယ်ဖြစ်နေတာကိုထားခဲ့တော့သင်ဟိုမှာဟင်းသာတွေကိုဆောင်းလျှောက်တော့ အားလုံးမျက်နှာအပေါင်းကိုယ့်ရဲ့အမျိုးအနွယ်တွေကိုမပြည့်စုံအောင်တင်ဆောင်လျှောက်တော့ဆိုပြီးဆောင်လျှောက်ခိုင်းတယ်။ဟိုကလည်းပဲဒီစစ်သူကြီးဖြစ်တဲ့သူတုကအရှင်သာမင်းကလည်းပဲကျွန်တော်တင့်ကိုအလောင်းတော်ကိုဖြစ်ပြီးမသွားနိုင်ဘူး။သင်္ကန်းကြီးကိုကျွန်တော်ဖြစ်ပြီးမသွားနိုင်ဘူး။သင်္ကန်းကြီးရဲ့ခြေစူးတရားတွေကျွန်တော်ပေါ်မှာရှိတယ်။အဲတော့သင်္ကန်းကြီးနဲ့အတူတကွသိဆိုရင်လည်းသိရရင်ကျွန်တော်သိမယ်။သင်္ကန်းကြီးဒုက္ခရောက်နေတဲ့အချိန်မှာကျွန်တော်သင်္ကန်းကြီးကိုစွန့်ပြီးဖြစ်သွားရင်ကျွန်တော်ဟာတစ္ဆာမဲ့တဲ့ပုဂ္ဂိုလ်ဖြစ်သွားမယ်။ အဲ့တော့ကျွန်တော်ပြဿနာရှိတယ်သင်မင်းကြီးကိုဆောင်းရှောက်နေကျွန်တော်ဟာစစ်သူကြီးဖြစ်ပါတယ်ဒါကြောင့်မို့သင်မင်းကြီးခန့်အပ်တဲ့စစ်သူကြီးဖြစ်တဲ့အတွက်ကျွန်တော်ဟာသင်မင်းကြီးရဲ့အသက်အန္တရာယ်ကိုကာကွယ်ရမယ်တာဝန်သူ့မှာရှိတယ်ဒါကြောင့်ကျွန်တော်ဆောင်အဲ့ဒီလိုပြောဆိုနေတဲ့အချိန်ဟိုကလည်းပဲအလောင်းတော်ဟိန္ဒာမင်းကြီးကလည်းသူ့အန္တရာယ်ဖြစ်မှဆိုလို့ပြန်တော့ဟိုကစစ်သူကြီးဟိန္ဒာကလည်းပဲတခါတည်းသူ့ရဲ့အရှင်သခင်ဖြစ်တဲ့မင်းပေါ်မှာသစ္စာရှိလုံးဝကိုမစွတ်တော့ဘူးသိချင်းသိကလေးစီကျင်မ်းမှာပဲအသိခံမယ်ပေါ့ အဲ့ဒီခါကြတော့မှဟိုကမုတ်ဆိုးကဒီဟင်းတာမင်းနဲ့စစ်သူကြီးဟင်းတာမင်းစကားပြောဆိုနေတာကြီးကြားရတော့တိတ်အဟောသွားတယ်ကြည်သာအဲ့ဒိဋ္ဌံဖြစ်တယ်ဒီမှာဟင်းတာတွေတောင်သစ္စာရှိလိုက်တာကိုယ်တခင်ပေါ်မှာကျေစုတိတလိုက်တာအဲ့ဒီမှာသစ္စာရှိလိုက်တာဒီလောက်ဒုက္ခကြုံနေတဲ့အချိန်မှာတောင်ဆွန့်ပြစ်မသွားဘူးဒီလောက်သစ္စာရှိတဲ့ပုဂ္ဂိုလ်ပါလားအဲ့ဒီခါကျတော့မှသူရောက်လာပြီးတော့ပြင်သင်တို့ဟင်းတာ ရှင်းလာမယ်နှောက်ကောင်ကလုံးကိုကျွန်တော်ပြန်လွတ်ပါမယ်ဆိုတော့အဲ့လိုလွတ်ပါမယ်ဆိုတဲ့အခါကျတော့လည်းစိတ်တူချင်းလာမင်းကဆင်းမလို့လွတ်ပါမယ်ကျွန်ုပ်တို့ကိုမလွတ်ပါနဲ့ကြပြောပါအောင်သင်ကျွန်ုပ်တို့ကိုဘာလို့ဖမ်းတာလဲသို့တော့ကသူလာတဲ့အချိန်မှာကျွန်ုပ်ကိုသူကဘာပြောပြန်လဲဆိုတော့အလောင်းတော်ရှင်းလာမင်းကိုပြန်လွတ်ပေးပါသူကတောင်းအင်မတန်ကြီးပါတယ်ရှင်းလာကိုတောင်းကိုစောင့်ရှောက်နေရတယ်ပုတ်ချုပ်နေရတယ်မင်းကြီးဖြစ်ပါတယ်ကျွန်ုပ်ကသူ့ရဲ့ကြုံဖြစ်ပါတယ် အဲ့တော့ငယ်လဲငယ်ပါသေးတယ်တကယ်လို့သင်ဟာအသင်မဟုတ်ဆိုတတ်သားမယ်ဆိုရင်လည်းပဲအလောင်းတော်မြင့်တာမင်းကြီးရဲ့အသားတွေကရင့်နေပါပြီကျွန်ုပ်ကနုပါသေးတယ်ကျွန်ုပ်အသားကပိုချိုးပါလေတကယ်လို့သင်ဟာကျွန်ုပ်တို့ကို ပြပြီးစားမယ်ဆိုရင်လည်းပဲမြင့်တာမင်းကြီးကိုတော့ပြန်ထွက်လိုက်ပါဘာမှမလုပ်တတ်ပါဘူးအုပ်ချုပ်တတ်တာလည်းရှိပါတယ်ကျွန်ုပ်ဟာကဆိုလေကတတ်ပါဆိုဆိုလေဆိုတတ်ပါအဲ့တော့ကျွန်ုပ်ကိုပဲ ဖန့်ထားလိုက်ပါဟင်တာမင်းကြီးကိုတော့အခုကိုပြန်လွတ်ပေးပါဘောသူကတောင်းဆိုတာအဲ့ဒီကံမှာဟိုကမဟုတ်ဆိုးတာသူတို့ပြောဆိုနေတဲ့စကားတွေကြားတယ်ကွာကြည်ညိုနေပြီအဲ့ဒီမှာပြန်လွတ်မယ်ဆိုတဲ့အခါကျတော့မလွတ်နိုင်ဘာကြောင့်ကျွန်ုပ်ကိုဖမ်းတာလဲဆိုတော့မင်းကြီးကဖမ်းခိုင်းလို့ဒီလိုဆိုရင်ကျွန်ုပ်တို့ကိုမင်းထံခေါ်သွားပါဘာကြောင့်လဲဆိုတော့ဒီမုတ်ဆိုးကြီးရဲ့ကျေးဇူးကိုလည်းပြန်ဆက်ခြင်းနဲ့မုတ်ဆိုးကြီးကိုလည်းပဲမင်းရဲ့ချင်းမြောက်မှုကိုခံစေခြင်းနဲ့အဲ့လိုခံရစေခြင်းနဲ့အတွက်ကြောင့်မို့အဲ့ဒီမှာ တုတုကစစ်သူချင်းဟင်္သာမင်းကအဲ့ဒီဟင်္သာမင်းကလည်းညီတော်အာနန္ဒာအလောင်းဖြစ်ပါတယ်အဲ့တော့ဒီဟင်္သာမင်းကနေပြီးတော့အဲ့ဒီမှာမင်းထံကိုခေါ်သွားရင်ဒီမုတ်ဆိုးကြီးမှလည်းလေစုတော်လက်တော်ကြီးရလိမ့်မယ်ဆိုတာသိတဲ့အတွက်ကြောင့်မို့ကျွန်တော်တို့ကိုမင်းထံခေါ်သွားပါဆိုခေါ်သွားခေါ်သွားတဲ့အခါကျတော့မင်းထံရောက်တဲ့အခါအဲ့ဒီမှာမိဖုရားကြီးကတရားနာကျင်တယ်ဆိုတဲ့အခါကျတော့ဘုန်းကြီးတို့အလောင်းတော်ဟင်္သာမင်းကတရားဟောတဲ့အခါကြီးညိုပြီးတော့ အဲ့ဒီမှာဒီဟင်းသာမင်းနှစ်ပါးသလုံးကိုပဲကြံပြီးတော့လွတ်ပါဆိုလိုရင်းကတော့ပါလဲဆိုရင်အဲ့ဒီမိကောင်းဖကောင်းဆရာကောင်းတမန်ကောင်းမိတ်ဆွေကောင်းကိုဘယ်လိုအကြောင်းမျိုးနဲ့ကြုံကြုံအခက်ခဲတွေကြုံလာပြီဆိုရင်မိမိတို့ဟာစွန့်ပစ်သွားရမှာလားအမြဲမိဝဲနေရမှာလားဒီဒါကြောင့်အဲ့ဒီလိုမိဝဲနေတယ်ဟိုက စီးပွားရေးကျသွားလို့ပဲဖြစ်စေယာရုအာနာကျသွားလို့ပဲဖြစ်စေဟာသူ့မှာအချွေရန်တွေလုံးဝမရှိတော့လို့ပဲဖြစ်စေအဲ့ဒီလိုအချိန်မျိုးမှာကိုကပြန်ပြီးကြည့်ရှုစောင့်ရှောက်တယ်ဆိုရင်ဒါသူတော်ကောင်းလက္ခဏာနဲ့မပြည့်စုံဘူးလားဒါကြောင့်ကလျာဏမိတော်မိကောင်းဖာကောင်းဆရာကောင်းနဲ့ဖော်ပေါင်းအတိမိကောင်းရှိသည် ဒါနပါတိထိုမိကောင်းလည်းအသေးဆွဲမြအမြဲမပြစီကပ်လေရှိသည်ဟောတိဖြစ်၏အဲဒီလိုအနန္တအလောင်းဖြစ်တဲ့တုတုကသတ္တုကြီးဖြစ်တာမင်းလို့ဘယ်လိုအရင်မျိုးကျုံးလာကျုံးလာကိုယ့်ရဲ့အရှင်သခင်ကိုယ်ပေါ်မှာကျေးဇူးရှိတဲ့ပုဂ္ဂိုလ်အမိကောင်းဆွေကောင်းဆရာကောင်းတမားကောင်းအရှင်သခင်ကောင်းကိုဘယ်တော့မှမစွန့်ပြစ်ဘူးအမြဲတမ်းအသေးဆွဲညာရှိကပ် အဲဒီလိုဓမ္မပတိထုံမေးကောင်းတဲ့အသေးစွမ်းညာအမြဲမပြတ်စိတ်ကလေးရှိသည်ဟောတိဖြစ်၏ဒုက္ခိတတံမိမိမျက်မှောက်ဒုက္ခအရောက်သည်ဖြင့်ပန့်ထောက်မဲ့ဟုဆင်းရဲသူ၏ကိစ္စစားတောင်းနေရေးစေဝါပေးလျက်လုံကျွေးသမှုကိစ္စစုကိုသေကေသံကရောတိကိုခြင်းသာနာတနာညာလျက်များစွာပုံသေးပြုစုတတ်ပေ၏နံပါတ်5ချက်က မိမိမျက်မှောက်မှာဒုက္ခရောက်လာတဲ့ပုဂ္ဂိုလ်အဲဒီဒုက္ခရောက်လာတဲ့ပုဂ္ဂိုလ်ကိုမိမိစွမ်းနိုင်ကြမြကိုညီပေးတာစောင့်ရှောက်ပေးတာအဲဒါကရုဏာတရားပဲပါတရားလေမိမိမျက်မှောက်မှာဒုက္ခရောက်နေတဲ့ပုဂ္ဂိုလ်ကိုမျက်နှာလွှဲမသွားမိမိစွမ်းနိုင်တဲ့ဘက်ကကိုညီပေးတယ်ဘုန်းကြီးတို့ခုစောစောကသီလဝဆင်မင်းကြီးလို့ပေါ့ဟိုမှာပုံနာကြီးလမ်းပြောင်းနေလို့ဒုက္ခရောက်နေတယ်လေ အဲဒီလိုအသက်လေးကြုံတွေ့ပြီးဒုက္ခရောက်နေတာလေးကိုသွားပြီးတော့စွန့်နိုင်တဲ့မြတ်သွားကူညီပေးတာအဲဒီလိုပေါ့အခုမိမိတို့စားရမယ့်ဖြစ်နေတဲ့ပုဂ္ဂိုလ်တွေကိုစားစရာသွားပြီးတော့ကျွေးနေတာစားရမယ်တောင်းရမယ်ဖြစ်နေတဲ့ပုဂ္ဂိုလ်တွေကိုမိဘမိကလေးတွေမိဘမိခေဟာတွေသွားကျွေးနေတာသက်ကြီးရွယ်ဝတွေကိုသွားပြီးတော့ကျွေးနေတာပြုစုနေတာစောင့်ရှောက်နေတာအဲဒီလိုပြုစုစောင့်ရှောက်နေတာဒါကရုဏာလုပ်ငန်းတွေဘာလုပ်ငန်းတွေလဲ အဲဒီလိုကရုဏာတန်အပြည့်ဝရှိနေတဲ့ပုဂ္ဂိုလ်တွေဟာသူတော်ကောင်းလက္ခဏာမပြည့်စုံဘူးလားဒုက္ခိတတံမိမိမျက်မှောက်ဒုက္ခရောက်တဲ့ဖြင့်ပန့်ထောက်မဲ့ဟုဆင်းရဲသူဤကိစ္စစံတောင်းနေရေးခြေဝါပေးနေရေးလုံကျွေးသမှုကိစ္စစုကိုသေကိစ္စကရောတိကိုခြင်းသန္တာတနာညလျင်များစွာပုံသိပြုစုတတ်ပါပြီဒုက္ခရောက်နေတဲ့ပုဂ္ဂိုလ်ခြေဝါကုသရာခြေဘဝကမရှိရင်ခြေဘဝကလေလှူလိုက်ရင် စားစရာမရှိတဲ့ပုဂ္ဂိုလ်တွေကိုစားစရာလေးပေးလိုက်မယ်။သွားစရာခရီးစရိတ်မရှိတဲ့ပုဂ္ဂိုလ်တွေကိုခရီးစရိတ်လေးသွားနိုင်တဲ့ညလှူလိုက်မယ်။ရေလောက်ခြင်းတဲ့ပုဂ္ဂိုလ်ကိုရေခပ်ပေးလိုက်မယ်။ထမင်းစားခြင်းတဲ့ပုဂ္ဂိုလ်ကိုထမင်းလေးကျွေးလိုက်မယ်။မုတ်စားခြင်းတဲ့ပုဂ္ဂိုလ်ကိုမုတ်ခဲပွဲလေးပေးလိုက်မယ်။အဲဒီလိုဆိုရင်ဒုက္ခရောက်နေတဲ့ပုဂ္ဂိုလ်ကိုမိမိသွားနိုင်တဲ့ဘက်ကပတ်တော်ကူညီခြင်းဟာသူတော်ကောင်းလက္ခဏာမပြည့်စုံဘူးလား။ သတ္တဝိတံပုဂ္ဂလောဂုံအင်းကျုံလင်းပေသည့်ပညာရှိအပေါင်းသူတော်ကောင်းကိုတဲ့သဗ္ဗရိတံမြင့်တဲ့မြင့်တဲ့အကျင့်လွန်ကောင်းသူတော်ကောင်းဟူ၍ဝတ္တတိဘုရားသာသာပုဂ္ဂိုလ်များကချီးကျူးတော်မူကြကုန်၏အဲဒီလိုပုဂ္ဂိုလ်တွေကိုဘုရားအစရှိတဲ့သူတော်ကောင်းတွေချီးမွမ်းတော်မူတယ်သူတော်ကောင်းတွေဘာဖြစ်လဲဗျာချီးမွမ်းတော်မူတယ်တဲ့အဲဒီလို ဒီအကြောင်းအင်္ဂါတွေနဲ့ပြည့်စုံပြီးအင်္ဂါ၅ပါးနဲ့ပြည့်စုံပြီးဆိုပါရင်အဲ့ဒီပုဂ္ဂိုလ်ဟာသူတော်ကောင်းလက္ခဏာပြည့်စုံနေဘာလက္ခဏာပြည့်စုံတာလဲသူတော်ကောင်းလက္ခဏာတွေပြည့်စုံနေဒီတော့သူတော်ကောင်းလက္ခဏာတွေပြည့်စုံဖို့ဘုန်းကြီးတို့ယောဂီများနံပါတ်၁ကကျေစုသိရမယ်ပါတယ်လေ ကတင်ညူတဲ့သူတော်ဟာမိမိကိုပြုထားတဲ့ကျေးဇူးမိမိမိဘတွေကမိမိပေါ်မှာကျွေးမွေးပြုစုလာခဲ့တဲ့ကျေးဇူးဆရာသမားတွေကမိမိကိုအတတ်ပညာတွေသင်ကြားပေးခဲ့တဲ့ကျေးဇူးအခြားခြားပုဂ္ဂိုလ်တွေကမိမိကိုကူညီပေးခဲ့တဲ့ကျေးဇူးဆောက်ရှောက်ပေးခဲ့တဲ့ကျေးဇူးအဲ့ဒီကျေးဇူးတွေကိုသိတာကိုဘုန်းကြီးတို့တော့ဘုန်းကြီးများကိုဟိုစတင်သားဘဝလေးတွေကကလေးဘဝလေးတွေကပြည့်စုံခဲ့တယ်ဆောင်းရှောက်ခဲ့တယ်ကြီးခဲ့တယ်ဒီကျေးဇူးလေးတွေကို ပြန်သိပြီဆိုရင်သိတဲ့အချိန်လေးမှာပြန်တရိရတဲ့အချိန်အကြောင်းညင်ညွတ်တဲ့အချိန်သွားပြီးတော့အဲ့ဒီကျေးဇူးကိုပြန်ပြီးတော့ဆက်ပြီးပါတယ်။ကျောင်းရဆိုရင်လည်းပဲမိမိငယ်စဉ်တောင်ကြီးကလေးဘဝကဆောင်းရှောက်ခဲ့တဲ့ကျေးဇူးတွေပြန်ပြန်ပြီးတော့ရရကိုလည်းကျေးဇူးဆက်တယ်။မိမိဒီစာတနာဘဝကဆွမ်းခံခဲ့တဲ့နေရာတွေကိုလည်းပဲအဲ့ဒီပုဂ္ဂိုလ်တွေကိုလည်းသိပြီးဆွမ်းနိုင်တဲ့နဲ့ပြန်ကျေးဇူးဆက်တယ်ကိုမကြီးကိုဆွမ်းလောင်းခဲ့တဲ့ပုဂ္ဂိုလ်။ဒီညာသင်ကြားပေးခဲ့တဲ့ဆရာသမားတွေကိုလည်းပဲခွန်ကြီးဆွမ်းနိုင်တဲ့ပြန်ပြီးတော့ကျေးဇူးတွေဆက်တယ်။ အဲဒီမှာကျေးဇူးကိုလည်းသိသိတဲ့အတိုင်းလေးပဲကျေးဇူးဖော်ကျူးပြီးတော့စွန့်နိုင်တည်းများကျေးဇူးဆက်တာသူတော်ကောင်းလက္ခဏာမပြည့်စုံဘူးလားဒီကျေးဇူးဆက်တာကတဝေရီကျေးဇူးဆက်တာကပါလေကျေးဇူးသိတာကကတင်ညူကျေးဇူးဆက်တာကကတဝေရီရဲ့နောက်တစ်ခါဘုန်းကြီးတို့နံပါတ်3ကမိကောင်းဆွေကောင်းမိကောင်းဖကောင်းဆရာကောင်းတမကောင်းကိုကြည့်ဝဲရမယ် နံပါတ်3အဲ့ဒီလိုမိဝဲမှမိမိလေးပဲသူတော်ကောင်းစိတ်ဓာတ်တွေကိန်းဝတ်မှာပေါ့ဟုတ်တယ်မလားမိကောင်းဖကောင်းဆရာကောင်းတမကောင်းကိုမမိဝဲတဲ့ပုဂ္ဂိုလ်သူတော်ကောင်းစိတ်ဓာတ်တွေကိန်းဝတ်နိုင်မှာမလားမကိန်းဝတ်နိုင်ဘူးအဲ့ဒီလိုမိကောင်းဖကောင်းဆရာကောင်းတမကောင်းမိတ်ဆွေကောင်းကိုမိဝဲတဲ့ကံမှလည်းတခဏလားအမြဲဆွဲလားဒီအမြဲအစွဲမိဝဲပါရဲ့နောက်နံပါတ်5က ဒုက္ခရောက်နေတဲ့ပုဂ္ဂိုလ်ကြုံတွေ့လာရင်မိမိစွမ်းနိုင်တဲ့ဘက်ကအကူအညီပေးပါခင်နောက်ဆုံးလေမိမိမှာပစ္စည်းဝတ္ထုနဲ့ကူညီစရာမရှိဘူးဆိုရင်တော့နိုင်ငံစီနေရင်အသက်ရွယ်ကြီးရင်တဲ့ပုဂ္ဂိုလ်မပေါ်မပါပုဂ္ဂိုလ်တွေနောက်ယဟန်တန်ဃာတွေတပိတ်ကြီးပွေပြီးတော့လာတဲ့ပုဂ္ဂိုလ်တွေတက်လာလို့ရှိရင်မိမိကထိုင်ကုန်လေးရနေရင်အဲ့ဒီထိုင်ကုန်လေးကိုဖယ်ပြီးတော့ဒီပေါ်မှာကြွပါဒီလမ်းမှာထိုင်မှာအဖို့ဒီမှာထိုင်မှာအဖွားဒီမှာထိုင်မှာအတော်ဒီမှာထိုင်မှာ အဲ့လိုပေးလိုက်တာသူဒုက္ခရောက်နေတာလေးကိုကိုကုညီရမရောက်ဘူးလားဒီအဲ့လိုကုညီရရောက်တဲ့အတွက်ကြောင့်ဒီကလေးဒီပုဂ္ဂိုလ်ရဲ့တန်တန်မှာသူတော်ကောင်းလက္ခဏာပြည့်စုံမလားမပြည့်စုံဘူးလားဒီဒီလက္ခဏာ၅ပါးပြည့်စုံဖို့မလိုအပ်ဘူးလားပြည့်စုံရင်အဲ့ဒီပုဂ္ဂိုလ်သူတော်ကောင်းမခေါ်တတ်သေးဘူးလားကဲဒီဆောင်ပုဒ်လေးဆိုမယ်ဆိုပြီးတရားသိညာရအောင်နော်ကျေစုတိတံကျေစုတိတံ ကျေဇူးသံမိမ့်မြမိတ်ကောင်းရှိပါစေကျေဇူးတိတံကျေဇူးသံမိမ့်မြမိတ်ကောင်းရှိပါစေဆိုလိုက်ပါ မိကောင်းကိုပင်အသေးဆွဲမိဝဲသိကနီယူလေမိကောင်းကိုပင်အသေးဆွဲမိဝဲသိကနီယူလေ ခရောက်သူကြုံတွေ့မူကြည်ပြူယူရပြုစုလေဒုက္ခရောက်သူကြုံတွေ့မူကြည်ပြူယူရပြုစုလေ လက္ခဏာ၅ပါးပြည့်စုံသွားပြီဘယ်နှပါးပြည့်စုံသွားလဲနံပါတ်1ကကျေစုတည်တတ်တာနံပါတ်2ကကျေစုဆက်တာနံပါတ်3ကမိမြမိကောင်းရှိပါစေဟောမိကောင်းဆွေကောင်းကိုမိဝဲပါနံပါတ်4ကအဲ့ဒီမိကောင်းကိုလည်းပဲအသေးဆွဲချင်းကပ်ပြီးနေอยู่ပါနံပါတ်5ကဒုက္ခရောက်တဲ့ပုဂ္ဂိုလ်ကြုံရင်မိမိစွမ်းတဲ့တည်းများယူကြပြုစုပေးပါဘယ်နှပါလဲဆိုသူတော်ကောင်းလက္ခဏာ ဒီငါပြာမြတ်စွာဟောမိတ်ချွေရောကောင်းလက္ခဏာဒီငါပြာမြတ်စွာဟောမိတ်ချွေ သူတော်ကောင်းလက္ခဏာဤငါဗျာကိုမှပြေဝဖြေကြလေသူတော်ကောင်းလက္ခဏာဤငါဗျာကိုမှပြေဝဖြေကြလေ မိမှာဒီတော်ကောင်းလက္ခဏာ၅ပါးနဲ့ပြည့်စုံနေပြီဆိုရင်မိမိကိုယ်တိုင်သူတော်ကောင်းမဖြစ်နိုင်ဘူးလားဒါဘသူဟောခဲ့တာလဲဒါကြောင့်ယောဝေကတိညုကတဝေရီတိတော်ကလျာဏမိတ်တော်ဒါနာဗတ္တိဟောတိဒုက္ခိတတသကိစ္စံကရောတိကိစ္စံတထဝိတံတပ္ပုရိတံဝရံတိ ယောဒီရောငကိုမူလတခံရသဖြင့်ဘဝနောင်နှောင်းကောင်းတဲ့ကောင်းဖို့လမ်းကြောင်းတည်ထွင်အကျင့်ပညာရှင်သည်ဝေစင်စေကအမှန်စိတ်ထားယူဖြောင်းသောအခြင်းကတိမျိုးသူတစ်ပါးတို့ပြုထားအဘုမြတ်ကျေးဇူးကိုအထူးရှိလေ၍သိလေရှိသည်၎င်းကတဝေရီသူများပြုအားကျေးဇူးရကို စက်တ၍မှတ်တ၍ဆလိရှိသည်၎င်းမိမိပုံမှာပြုထားတဲ့ကျေးဇူးဆိုရင်ဘု து ကျေးဇူးပဲဖြစ်စေကိုသိရမယ်ဒီပုဂ္ဂိုလ်ဟာမိမိပုံမှာကျေးဇူးရှိတယ်ဆိုတာသိရမယ်အဲ့ဒီသိတာလေးကိုလေးပဲပြန်ပြီးပေါ်ကျွန်းခံရမယ်ဒီပုဂ္ဂိုလ်ဟာဘယ်တော့မှသူ့ကိုဘယ်လိုစောင့်ရှောက်ခဲ့လဲဘယ်လိုကူညီခဲ့လဲဘယ်လိုကယ်ဆယ်ခဲ့တယ်ဒါလေးကိုလေးပဲပြန်ပြီးတော့ပေါ်ကျွရမယ်ဒါကျေးဇူးဆက်တာပါပဲ ကတဝေတိသူများပြုအားကျေးဇူးရကိုဆက်တည်းမှတ်တည်းဆက်လေးရှိသည်၎င်းဟုတ်တော်ဟာဖြစ်၍ကလျာဏမိတ်တော်မိကောင်းဖာကောင်းဆရာကောင်းနှင့်ဖော်ပေါင်းအတိမိတ်ကောင်းရှိသည်ကလာပတိထိုမိတ်ကောင်းတဲ့အသေးဆွေညာအငြင်းမပြားရှိကလေးရှိသည်ဟောဒီဖြစ်၏ဒုက္ခိတာတံမိမိမျက်မှောက်ဒုက္ခရောက်သည်ဖြင့် ပန့်ထောင်မဟုဆင်းရဲသူဤကိစ္စစားတောင်းနေစေဝါပေးနေလုံကျွေးသမှုကိစ္စစုကိုလေကိစ္စကရောတိကိုခြင်းသာနာတနာညာလျက်ရာစွာပုံသေးပြုစုတတ်ပေ၏တထဝေဒံဒုက္ခလောကုံရင်စုံလင်ပေသည်ပညာရှိအပေါင်းသူတော်ကောင်းကို သဗ္ဗရိတံမြင့်တယ်မြင့်သည့်အကျင့်အလွန်ကောင်းသူတော်ကောင်းဟူ၍ဝရတိဖယားသာသာပုဂ္ဂိုလ်များကလေးစားကြည်ပြုချီးမွမ်းတော်မူကြလေတည်းကြည်မာရစုကြ